အိမ်ပအလုံးတွင်လောက်ပါခြံတွင်ခြံပနှစ်ဌာနတို့၌ကြာရောက်ပြီးကြာရောက်ဆဲကြောင်းလက်တန်းဖြစ်သောဘေဇောရန်ဇောအန္တရယ်ဇောယောဂါဇောအမျိုးမျိုးတို့သည် ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်သည်ဖြစ်၍ကောင်းကျော်ချမ်းသာကြက်သည်မင်္ဂလာပြာပြာတို့နှင့်ပြည့်ဝနိုင်ကြပါစေကုန်သတည်းကောင်းမြတ်သောကြံစီမှန်သမျှကောင်းမြတ်သောလောကိုင်းမှန်သမျှတို့သည်တောင်းတတိုင်းကြံစီတိုင်းမဆိုင်မတွာပြည့်စုံနိုင်ကြကုန်ပြီလျင်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 အနုဂဟံကတဝါသီလံဒေထမေဗန္ဒေဒုတိယံပိအဟံဗန္ဒေတိတရနေနသဟပင်္စသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဗန္ဒေတတိယံပိအဟံဗန္ဒေတိတရနေနသဟ ပင်စာသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဗန္ဒေယမဝရာမိဓမ္ဝရေထအာမဗန္ဒေပါရှင်ဖေယား နမောတတဗဂဝတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိဒုတိယမိဓမ္မံတရဏံကိသာမိဒုတိယမိသံဃံတရဏံကိသာမိ ဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိ တတိယံပိသံဃံတရဏံခိသာမိတတိယံပိဗုဒ္ဓံတရဏံခိသာမိတတိယံပိဓမ္မံတရဏံခိသာမိတတိယံပိသံဃံတရဏံခိသာမိတိတရဏဂမနံပฏิပုံနံအာမဗန္ဒီပါဤအရှင်ဘုရား ပါဏာတိပါဒဝေရမဏိသိက္ခာပရံသမာရိယာပိပါဏာတိပါဒဝေရမဏိသိက္ခာပရံသမာရိယာမိအာဒိဏဒါနာဝေရမဏိသိက္ခာပရံသမာရိယာမိအာဒိဏဒါနာဝေရမဏိသိက္ခာပရံသမာရိယာမိကာမေတုမိစ္ဆာသာရဝေရမဏိသိက္ခာပရံသမာရိယာမိ ကာမေသူမိစ္ဆာစာရဝေဒာမဏိတိတ်ခာပရံတမာရိယာမိမုသာဝါရဝေဒာမဏိတိတ်ခာပရံတမာရိယာမိမုသာဝါရဝေဒာမဏိတိတ်ခာပရံတမာရိယာမိဒုရာမေရယမေသာဗမာဒဌာနာဝေဒာမဏိတိတ်ခာပရံတမာရိယာမိဒုရာမေရယမေသာဗမာဒဌာနာဝေဒာမဏိတိတ်ခာပရံတမာရိယာမိဣဒံမေတိလံဣဒံမေတိလံအတဝက္ခယံအတဝက္ခယံ ဝဟံဟောတုဝဟံဟောတုဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုတိတရဏေနာသပင်စတိလံဓမ္မန္တာတုကံကတဝအပမဒေနတံပါဒေထာအာမဗန္ဒီပါဤရှင်ဖေယအခမ်းအနားစီစဉ်ရဆရာတော်မတရားတော်မြတ်ကိုဟောကြားဖို့ဖြစ်ပါတယ်။ ယနေ့ဦးဇင်းတို့ဩစတြေးလျဘက်တော့ဒီနေ့တရက်နေ့ရှိပါပြီတရက်9လ2021ခုနှစ်နေကင်းခုတနာယီမှတ်တင်းပေါ့နေကင်းနေ့လည်းတနာယီမှတ်တင်းအချိန်မှာဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေအတွက် ဒီတစ်ပတ်မှာရသော်ဘုရားဟောကြားတော်မူခဲ့တဲ့တုတ်တန်ဒေသနာတော်ဒီတဲကမဟာတာရောပမတုတ်တံဒီနေ့တရားတော်မတွေသာသနာနဲ့တွေ့ရကြိုးနတ်အောင်ဘယ်လိုလုပ်ရမလဲမဟာဆိုတာကြီးမားတာတာရဆိုတာအနှစ်တာရ နောက်ကဥပမာတာရောပမတာရဥပမာတစ်ပင်ရဲ့အနှစ်ရှိတဲ့တစ်ပင်ကြီးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဥပမာပေးပြီးတော့ယဟန်တော်တွေကိုဟောကြားခဲ့တာတရားဒဂမတွေအတွက်လည်းပဲအသုံးဝင်မယ်လို့ဒီသုတ်တန်လေးက ဦးဇင်းကအဲ့လိုသုံးသပ်လို့ဒါကြောင့်မို့ဩကိုယ့်ရဲ့ဘဝမှာတော်တယ်တစ်ပင်သွားရှာတဲ့လူဟာ အနှစ်ကိုမယူဘဲနဲ့ကြံနာတွေယူပြန်တယ်လို့သာသနာနဲ့တွေ့ပါရဲ့အတန်းနဲ့အနှစ်ကိုမယူဘဲနဲ့အပေါ်ယံအကာတွေအကိုင်းခက်တွေယူပြီးပြန်ကြတာတို့မျိုးဖြစ်မှာဆိုလို့ဒီတုတ်တန်လေးကိုခေါ်ကြပေးမယ်ဦးဇင်းတို့ဒကာဒကမတွေအခုတပတ်တပတ် ဦးဇင်းတို့တစ်နှစ်ကြော်ခဲ့ပါပြီတရားတွေဟောပေးတာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအသိဉာဏ်တွေတိုးတိုးတိုးတိုးလာအောင်ဖះဟောတဲ့တရားတွေကိုတိတိတိတိလာအောင်ဦးဇင်းအစွမ်းနိုင်ဆုံးတပတ်တပတ်ကိုတရားတော်မတွေနဲ့တင့်တော်မဲ့တရားလေးတွေရွေးရွေးပြီးတော့ဟောကြားပေးခဲ့ပါတယ်ဒီနေ့တော့အဲ့ဒီမဟာတာရောပမသုတ်တံအဲ့ဒီမဟာတာရောပမ တော့ကိုဦးစင်ဒီနေ့တရားတော်မတွေဟောကြားပေးပြီးတော့တရားတော်မတွေကိုယ့်ရဲ့ဘဝမှာအနှစ်တရားတွေရှာတတ်အောင်လို့နော်အဲ့တော့ဒီတုတ်တန်ကိုမြတ်စွာဘုရားဟောတယ်ဘယ်ချိန်လောက်မှာဟောလဲဆိုတော့မြတ်စွာဘုရားသက်တော်82နှစ်ကျော်မှဟောတာဒီတုတ်တန်က မြတ်စွာဘုရားလောကသုံးပါးရဲ့အသာဆုံးဖြစ်တဲ့အမြတ်ဆုံးဖြစ်တဲ့ဗုဒ္ဓဘုရားရှင်ဦးဇင်းတို့အာလုံးဥခိုက်ရတဲ့ဘုရားရှင် လောကလောကရန်ဆိုတာငါတို့မှလာတာမဟုတ်ဘူးဘုရားလည်းလာတာပဲသဘောပေါက်ရမှာနော်လောကရန်นี่ဘုရားတောင်မှဒီလိုခံရသေးတာလို့ သိရင်ကိုယ့်ရဲ့ logran လေးကသေးသေးမွှားမွှားလေးဖြစ်သွားတာနော်ဘာလို့လဲဆိုတော့မြတ်စွာဘုရားအခုဒီတုတ်တန်ကိုဟောတဲ့အချိန်ကရှင်ဒေဝဒတ်မြတ်စွာဘုရားထံကတန်ဃာသင်ခွဲသွားပြီးတဲ့အချိန်မှာဟောတာမဟာတာရောပမတုတ်ကိုမြတ်စွာဘုရားဩဘဝ ပါရမီဖြည့်စင်ကြတဲ့ရှင်ဒေဝဒအလောင်းဟာဦးဇင်းတို့ငငယ်တုန်းကစာထဲမှာသင်ခဲ့ရတဲ့ရွဲကုံတဲ့ရွဲကုံတဲ့ဘဝမှာရှင်ဒေဝဒအလောင်းနဲ့ဖရာအလောင်းအဲ့ဒီဘဝမှာရံညိုးဖြစ်လိုက်တာရွဲကုံတဲ့အကြောင်းတော့သိပါရဲ့နော်အဲ့ဒီဘဝမှာရံညိုးစခဲ့တာဖရာလောင်းက စိတ်ထားကောင်းမွန်တယ်တန်ရာတန်ကျေးပေးခြင်းတယ်သူကရွှေခွက်ကိုတန်ရာတန်ကျေးမပေးခြင်းတော့အဲ့ဒီမှာကလိန်ကောက်ကျစ်လောက်ရာကနေဖះအလောင်းလက်ထက်ပါသွားလို့မကျင်နှက်လို့အဲ့ဒီကနေပြီးတော့တခါတည်းလိုက်တတ်ဖို့လောက်ရာကနေမှဖះအလောင်းမတတ်နိုင်လိုက်တော့တခါတည်းသူ့ဟာသူဒေါသတောကတွေနဲ့အဲ့ဒီဘဝကနေမှမုံလိုက်တဲ့ယံမျိုးဦးဇင်းတို့ဖះအလောင်းတော် ပါရမီဖြည့်တဲ့ဘဝမှာပါရမီမြန်မြန်ပြည့်ရတာရှင်တေဝရကြောင့်မို့တဲ့ရှင်တေဝရကဘဝတိုင်းနှိပ်စက်တာတွေးတဲ့ဘဝမှာတတ်ပြတာပဲဖရာအလောင်းတော်ကိုနှိပ်စက်တာပဲနောက်ဆုံးဘဝတစ်ခုမှာဓမ္မပါလာသရောသားဆိုပြီးတော့နာမည်လေးပေးတဲ့ဖရာအလောင်းတော်ဖအေရရှင်တေဝရအဲ့ဒီဘဝမှာဖရာအလောင်းတော်လေး မွဲပြီးတော့ဒီကလေးငယ်လေးကိုမအေးကချော့မြူနေတာကြိတ်ပြီးတော့ဒီသားလေးဒီအရွယ်တောင်မှငါလည်းမကြည့်ရင်ကြီးရင်ဒီမိမငါလည်းကြည့်မှာမဟုတ်ဘူးဆိုပြီးတော့တခါတည်းအဲ့ဒီသားကိုလာဆန်းဆိုပြီးတော့တခါတည်းလက်ဖြတ်ခြေဖြတ်အကုန်ဖြတ်ပြစ်တာလက်ပြတ်ခြေပြတ်လေးနဲ့အဲ့ဒါရှင်မင်းကြီးကိုလည်းပြန်ရံမလုံးနိုင်တော့ပါဘူးဒီသားလေးကိုမွေးခွင့်ပေးပါလို့ပြောတာတော့မရဘူးလေပင်ဖြတ်တတ်တာဘဝတန္တရာတစ်လျှောက်လုံးအဲ့ဒီလောက် လောက်ခဲပြီးတော့ဒီဘဝမှာရောက်တော့တိဋ္ဌထမင်းသားရဲ့ဇနီးရသောဒရာရသောဒရာရဲ့မောင်ဩရှင်တေဝဒကမြတ်စွာဘုရားထံမှာသာသနာ ပြုခဲ့တဲ့အချိန်တုန်းကတကက်သရာတရားနဲ့ဝတ်လာတာသရာတရားနဲ့ဝတ်လာတာရှင်အနန္ဒာတို့ရှင်အနုရုဒ္ဓာတို့ သူတို့တထေသား9ယောက်မိညီမင်းသားတွေဟိုးဆတ်တာတဲ့ဥပါလိပါပါသေးတယ်မြတ်စွာဘုရားထံယဟန်ပြုပြီးတော့တရားတွေအားထုတ်တာကျန်တဲ့ယဟန်တွေကအကုန်လုံးယဟန်နာတွေဖြစ်သွားကြတယ်တတ်တော်ထင်ရှားမြတ်စွာဘုရားရှိတဲ့အချိန်မှာတော့အရှင်အာနန္ဒာကသောတာပန်ပဲတည်တယ် ရှင်ဒေဝရကလည်းစ조사ပြီးတော့သူအားထုတ်လိုက်တာအဘိညင်တွေပါအကုန်ရတယ်မြေရှိုးမောပြန်တကောဇံအကုန်ရတယ်မြေရှိုးမောပြန်နိုင်တဲ့တကောဇံတွေပါရပြီးတော့ကိုနေတဲ့ဘဝမျိုးရပြီးမှအပယ်ပြန်ဆင်းရတဲ့ဘဝရောက်သွားတာရှင်ဒေဝတ္ထကိုချွလျာမေခွန်းနေမေးတယ် မြတ်စွာဘုရားကိုယံလုံးမှမှန်သိရတမ်းနဲ့မြတ်စွာဘုရားဘာဖြစ်လို့ရှင်တေဝရတ်ကိုယဟန်ပြုပေးတာတော့ဘုရားရှင်နေဆိုတာအင်မတန်မှကရုဏာအားကြီးတာရှင်တေဝရတ်သူ့ကိုယံလုံးမယ်ဆိုတာလဲသိတာပဲတန်ခါသင်ခွဲမယ်ဆိုတာလဲဘုရားသိတယ်ဒါပေမဲ့တဲ့ သူဟာအပြစ်ကြီးတွေကျူးလွန်ပြီးတော့ဒီဘဝမှာလည်းလောက်သွားမှာပဲဒီလိုယဟန်ဘဝနဲ့တရားအထုတ်ခွင့်ပေးလိုက်သည့်အတွက်နောင်ကဘာတသိန်းအထက်မှာအထိတ်တရလို့အမည်ရတဲ့ပစ္စေကဗုဒ္ဓဖြစ်ပြီးတော့ကျွတ်တန်းဝင်သွားလိမ့်မယ်ဒီတရားရဲ့အကျိုးတွေဟာအဲ့လိုမှမဟုတ်ရင်ဒီသာသနာတော်တွင်မှာယဟန်ပြုခွင့်လေးမပေးလိုက်ရင်ရှင်ဒေဝတာကြီးဟာ ဒီတိုင်းမဲ့တန်ត្រာကြီးထဲမှာမျောနေတော့ဒီတရားအထုတ်လို့ရတဲ့အခွင့်အရေးမျိုးမရနိုင်တော့လို့မြတ်စွာဘုရားကရှင်ယဟန်အဖြစ်ကိုခွင့်ပေးလိုက်တယ်သူကလည်းကြိုးစားပြီးတော့တရားတွေအားထုတ်တရားတွေအားထုတ်ပြီးတော့ရှင်ဒေဝဒမြေရှိုးမောပြန်တကောဇံနေရလားတော့မတန်မရဘာကြံလဲဆိုတော့ဖျားလှုပ်ချင်တာ မြတ်စွာဘုရားကိုတတ်ပြီးတော့သူကဘုရားလှုပ်ချင်တာသူ့ရဲ့ယာဓုအာနာပါဝါလိုချင်မှုကိုနဲ့ထိုက်တန်သလားဆိုတာကို तू မစင်သားမိပဲနဲ့ငါဘသူနဲ့ပေါင်းပြီးတော့ဒီယာဓုတွေဒီအာနာတွေဒီပါဝါတွေရအောင်ငါလုပ်ရမလဲ तू အမြဲတမ်းစင်သားစင်သားနေတော့တနေ့ကျတော့ तू စင်သားလိုက်တယ် ဗိမ္ပိတာရာမင်းကြီးကတော့မြတ်စွာဘုရားအယံကြည်ညိုတယ်သူ့ကိုငါပေါင်းလို့မရနိုင်တော့ဘူးသူ့ရဲ့သားလေးကတော့အယံငယ်ရွယ်သေးတယ်သူ့သားနဲ့ငါပေါင်းလိုက်ရင်ကတော့ငါအကြံအောင်မြင်နိုင်တယ်ဆိုပြီးတော့တခါတည်းအဲ့ဒီမှာတကောတော်နဲ့အဲ့ဒီအဇာတတမင်းသားလေးရဲ့အိတ်ခမ်းထဲကို သူ့ရဲ့ရှေ့မှာ တခါတည်းဘွားဆိုသွားပြီးတော့ တမ်းပြီးတော့ပေါ်ပြလိုက်တာပေါ်တာကလည်းရိုးရိုးမဟုတ်ဘူးတကောလုံးမွေကြီးတွေပတ်ထားတာတကောလုံးမွေကြီးတွေပတ်ထားတဲ့အမျိုးသားတစ်ယောက်ကသူ့ရှေ့မှာဘွားဆိုလားပေါ်တော့အဇတတမင်းကကြောက်လှန့်ပြီးတော့အမလေးအလိုလေးနဲ့ဖြစ်တော့မကြောက်ပါနဲ့အတင်မင်းသားမကြောက်ပါနဲ့အတင်ဘသူတော့ဘသူတော့ဆိုတော့မှအကျွန်ုပ်ဟာဒီဝတ္ထပါ ဆိုပြီးတော့မှယဟန်တွင်ကိုပြလိုက်တာအဲ့ဒီတော့အထင်ကြီးသွားတာပေါ့ဟာတကိုးတွေတော့ရပြီဒီပုံကောတကိုးတဲကြီးတာပဲငါကိုယ်တိုင်မြင်လိုက်ရတယ်ငါကိုယ်တိုင်တွေ့လိုက်ရတယ်ဒီပုံကောတော့ငါကြည်ညိုကိုးကွယ်တော့မယ်ဆိုပြီးတော့အဇာတတမင်းမင်းသားဟာတခါတည်းရှင်ဒေဝဒတ်ကိုအလေးအမြတ်ထားပြီးတော့ကိုးကွယ်တာ ကိုွယ်တော့ရှင်ဒေဝတာကဒီနေ့တော့အကြံပြုတယ်အသင်မင်းသာတဲ့လူတတန်ဟာတိတ်တိုတောင်းတယ်အရှင်ဘုရားလူတတန်တိုတောင်းတော့ဘာလုပ်ရမှာလဲဟာဘာလုပ်ရမှာလဲတတန်တိုတဲ့ကာလလေးမှာမင်းအဖေသေအောင်စောင့်နေရင်တော့မင်းအိုမင်းမစွမ်းကြမှာမင်းစည်းသိမ့်မင်းခံစားရလိမ့်မယ် तू ကဘယ်တော့မှသေမယ်ဆိုတာမသိဘူး အဲ့ဒီတော့မင်းဖေမင်းသားတခါတည်းအဲ့ဒီမှာမင်းရှင်မြန်လို့တော့ငါလည်းဖះကိုတတ်ပြီးငါလည်းဖះလို့တော့မင်းနဲ့ငါနဲ့လောကမှာမင်းလည်းရှင်မြန်ငါလည်းဖះလောက်ကြစို့ဆိုပြီးတော့တိုင်မြင်လိုက်တာဟိုကလည်းအဲ့မှာတင်စကြတဲ့ကိုကဖေတတ်မဲ့သားဇာတိဇွေးကမမွေးခင်ကတည်းပြထားတဲ့ပုံကိုဆိုတော့ကဲဖေကိုတတ်တော့ အဲ့ဒီမှာတင်တခါတည်းသူ့အဖေထောင်သွင်းအကျဉ်းချပြီးတော့တခါတည်းအဲ့ဒီမှာအစာငတ်ရင်းငတ်ထားမသေးဟိုကဈဉံလျှောက်နိုင်လို့မသေးလို့တခါတည်းဖအေးကိုတခါတည်းချီပွားဓာခွဲရှာမိခဲနဲ့กินပြီးလမ်းလျှောက်လို့မရအောင်နှိပ်ဆက်ပြီးအစာဖြတ်ရေဖြတ်လမ်းလည်းလျှောက်မရအောင်လုပ်တော့ဖာခမဲတော်ကြီးဆုံးပြီအဲ့ဒီဆုံးတဲ့အချိန်မှာအဇာတတမင်းသားထိနှံ့ရ အဲ့ဒီထိနန်းရတဲ့အချိန်မှာမြတ်စွာဘုရားသက်တော်82နှစ်ရောက်သွားပြီအဲ့ဒီသက်တော်80ကျော်တဲ့အရွယ်ရောက်မှ လောကရန်နေတခါပြန်လာပြန်တာအရင်တော့ကတော့မလာဘူးမဟုတ်ဘူးနော်ဟောအရင်တော့ကလည်းစိန်စမာနာကကိုဝန်ဟာသူနဲ့ ဗုဒ္ဓနဲ့ရပါရတဲ့ကိုဝန်မှာဆိုပြီးတော့တရားဟောနေတဲ့ပရိသတ်တွေရဲ့ရှေ့မှာဆွဆွဲခံရဘူးတဲ့။အော်တုံတရီဆိုတဲ့ပရပိုက်မကို တိဋ္ဌိတွေကဖះเจ้าနဲ့မှဝင်လိုက်ထွက်လိုက်လှုပ်ခိုင်းညနေတိုင်းဆိုဖះเจ้าနဲ့သွားမနေ့စောစောကျတော့ဖះเจ้าနဲ့ပြန်ထွက်တဲ့ပုံကိုလှုပ်ခိုင်းလူတွေကတွေ့တဲ့အခါဘယ်သွားမှလဲเจ้าနဲ့သွားအိတ်မလို့ ညနေခင်းကျတော့ကြောင်းနဲ့သွားအိတ်မယ်ဆိုဒီမျိုးသမီးပရပိုက်မှသွားပြန်ပြီမနေ့အစောကြီးပြန်ထွက်လာဘယ်ကနေပြန်လာတာတော့ကြောင်းနဲ့အိတ်ပြီးပြန်လာတာဟောတန်တရားတွေကတဖြည်းဖြည်းဝင်းလာကြအဲ့ဒီဝင်းလာရင်ဝင်းလာရင်အဲ့ဒီအချိန်ကျမှတော်တော်လေးသတင်းပြန့်တဲ့အချိန်ကျတော့မှအဲ့ဒီပရပိုက်မကိုတတ်ပြီးတော့ကဲဗုဒ္ဓဂေါရမအမျိုးသမီးစော်ကားပြီးအလောင်းဖြောက်ပါတယ်လူတတ်ပြီးတော့ဟိုမှာ ဖြက်စီးလိုက်ပါပြီဆိုပြီးတော့တခါတည်းဆွဆွဲကြအမျိုးမျိုးပဲမြတ်စွာဘုရားဘဝတခါတည်းမာဂန္ဒီအမျိုးသမီးတခါတည်းဥဒေနာမင်းနဲ့ရှင်မြင်းငါမိဖုရားကောက်တော့မိဖုရားလည်းဖြစ်သွားရောငါ့ကိုမယူခဲ့တဲ့ဂေါရမဗုဒ္ဓတွေ့သေးတာပေါ့ဆိုပြီးတော့တခါတည်းလူတွေကိုပတ်စံပေးပြီးတော့တခါတည်းမြို့တဲ့ဆွမ်းကံဝင်ခဲနဲ့ထုခိုင်း လောကရန်နေဘဝတစ်လျှောက်လုံးမှာလောကကြီးကိုကဲတင်ညင်လွန်းလို့လဲတင်ချေကဘာတသိမ့်ပါရမီ ဖြစ်ခဲ့တဲ့ဗုဒ္ဓဘုရားရှင်ကြီးကိုတိုက်ကြတာခိုက်ကြတာဘဝတစ်လျှောက်လုံးဒါကြောင့်မို့အောင်ကြီး၈ပါးတို့ဆိုတဲ့တခါတည်းအခက်ခဲအကြက်တဲတွေမျိုးစုံကိုကြော်လွှားခဲ့လို့အဲ့ဓာတွေဖြစ်ပေါ်လာ အခုလည်းပဲတဲ့ဒေဝဒတ်နဲ့အဇာတတနဲ့ပေါင်းပြီးတော့နံပါတ်1ဘာလောက်ကြလဲဆိုတော့လဲစီတော့ တယောက်ကိုကဲမင်းဒီနေ့ဖះရှင်ကိုသွားပြီးတော့မင်းလေးနဲ့ပြစ်တာသူပြန်လာတဲ့လမ်းမှာနောက်ထပ်နှစ်ယောက်ကိုအဆောင်ထားတယ်အဲ့ဒီကောင်ပြန်လာရင်မင်းတို့အဲ့နှစ်ယောက်ကိုတတ်အဲ့ဒီနှစ်ယောက်ပြန်လာတဲ့လမ်းကို နောက်ထပ်၄ယောက်ထားတယ်အဲ့ဒီနှစ်ယောက်ကိုမင်းတို့၄ယောက်ကတတ်ရမယ်ဆို၄ယောက်ပြန်လာတဲ့လမ်းကို၈ယောက်ထား၈ယောက်ပြန်လာတဲ့လမ်းကို၁၆ယောက်ထား 16ယောက်ပြန်လာတဲ့လမ်းကို32ယောက်ထားပြီးတော့မြတ်စွာဘုရားကိုတတ်ပြီးတော့လက်စတုံးအစဖြောက်တဲ့နီးကိုကြံခဲ့တာအဲ့လိုနီးနဲ့လဲစီတော်တွေမြတ်စွာဘုရားသွားပြီးတော့တတ်ဖို့လှုပ်တော့မြတ်စွာဘုရားကတရားဟောတော့ပထမတယောက်ကကြွ့ရောဒီကောင်ကြာလိုက်တာဒီလမလာသေးဘူးဘာဖြစ်တာလဲမသိဘူးဟိုကပထမဆုံးတယောက်ကိုပဲဖះတတ်ခိုင်းတာလေနောက်ကလူတွေကဖះတတ်မယ်ဆိုတာမသိဘူး သူတို့သိတာကအဲ့ဒီမှာအခုအဲ့ဒီအမျိုးသားတယောက်ကိုသူတို့တတ်ရမယ်ဆိုတာပဲသိတယ်ဟိုပုဂ္ဂိုလ်လာတယ်လမ်းသွားဆောက်မတွေ့မတွေ့တော့သွားသွားတော့ဘယ်သူနဲ့တွေ့မြတ်စွာဘုရားနဲ့တွေ့တော့ဩမြတ်စွာဘုရားရှိတရားနာမြတ်စွာဘုရားတရားဟောအဲ့လိုနဲ့တသုတ်ပြီးတသုတ်အဲ့ဒါ32ရောက်မြောက်အထိအတုတ်တွေအကုန်လုံးမြတ်စွာဘုရားတရားဟောပြီးတော့ပေးလိုက်တာ အကုန်လုံးမတတ်ဖြစ်တော့အဲ့ဒါနဲ့ကဲဒီလိုနီးနဲ့တတ်လို့မရရင်ကဲ အဲ့ဒီဆင်ကြီးတခါတည်းအရက်တိုက်ဆန်းဆိုပြီးတော့ဆင်ကိုအရက်တိုက်ပြီးတော့မြတ်စွာဘုရားကြွလာတဲ့အချိန်ကြတော့မှအဲ့ဒီဆင်ကိုတခါတည်းလွတ်တာအယက်မိုးနေတဲ့ဆင်ကဒလကြမ်းတခါတည်းပြေးလွှာပြီးတော့တခါတည်းမြတ်စွာဘုရားနင်းဖို့လောက်တဲ့အချိန်မှာအရှင်အာနန္ဒမထေရမြတ်ကမြတ်စွာဘုရားရှေ့ကနေသွားပြီးမမရပ်ပေးတယ် ရသော်ဖေချစ်သားဘေးဖယ်ဘေးဖယ်မပူနဲ့မဟုတ်ပါဘူးဖေဟိုမှာဆင်ကြီးလာနေပါပြီဖေအခါတဲ့အမျိုးသမီးတယောက်မြင်တော့ဆင်းတက်နေမယ်လို့တော့မြတ်စွာဘုရားချစ်သားငါဖျားထန်လာခဲ့မင်းတို့သူ့နင်းခိုင်းတာမဟုတ်ဘူးချစ်သားရဲ့ငါဖျားထန်လာခဲ့ငါဖျားထန်လာခဲ့လို့ငါဖျားကိုနင်းတာခိုင်းတာချစ်သားလာခဲ့လာခဲ့ ဆိုပြီးတော့လှမ်းခေါ်တော့မှဆင်ကြီးကမြတ်စွာဘုရားထံလာတော့ရှင်အနန္ဒာကအရှိကကြားပါတယ်ဖျက်တပည့်တော်သေခြင်းသေဘတ်စေပါဖျက်အဲ့ဒီမှာရှင်အနန္ဒာဟာဒီဘဝမှာတွေမဟုတ်ဘူးအရင်ဘဝတွေတုန်းကလည်းသူ့ကိုအသက်ပေးပြီးတော့ဒီလိုကာကွယ်ဘူးတဲ့အကြောင်းအဲ့မှာမြတ်စွာဘုရားပြန်ဟောပြနော်အဲ့တော့နာဒီဆင်ကြီးအဲ့ဒီဆင်ကြီးကိုမြတ်စွာဘုရားကမေတ္တာပို့ ပြီးတော့မြတ်စွာဘုရားရဲ့မေတ္တာတော်နဲ့အဲ့ဒီဆင်ကြီးကထိုင်ချစ်ခိုးသွားတယ်လေသမားတွေနဲ့တခိုင်းလို့လည်းမရဆင်ကြီးနဲ့တိုက်တတ်တော့လဲဆင်ကအမှုပြေသွားပြီးတော့မြတ်စွာဘုရားထိုင်းတောင်ရှစ်ခိုးသွားတယ်မြတ်စွာဘုရားမေတ္တာတော်ကြောင့်ကဲဒီတခါတော့ငါကိုတိုင်တတ်တော့မယ်ဆိုပြီးတော့ဦးဇင်းတို့အိန္ဒိယရောက်ဖို့ရင်တော့သိပါတယ်ဂိတ်စကုတ်တောင်ဆိုတာဒီဘက်ကတောင်အောက်ကအသေးလေးဟိုဘက်ကတောင်ကြီးကမဟာဂီရီတောင်လို့ခေါ်တယ် ဂျပန်ဖျားကြီးရှိတဲ့တောင်ကြီးอ่ะဒီဘက်ကမြတ်စွာဘုရားတရင်သုံးနဲ့တောင်လေးကလင်းထာကြီးနားနေသလိုနဲ့တူလို့เนาะဂိစ္ဆကုတဂိစ္ဆကုတ်တောင်လို့ခေါ်တာအဲ့တော့မြတ်စွာဘုရားကဒီဘက်တောင်အသေးလေးမှာတရင်သုံးနဲ့လမ်းလျှောက်ပြီဆိုတဲ့အခါကျတော့ဟိုဘက်တောင်မကြီးနဲ့ဒီဘက်တောင်ကြားအဲ့ကြားထဲမှာလမ်းလျှောက်တဲ့ဟာတွေရှိတယ်ဥဒင်းတို့ဟိုဘက်တောင်ကြီးကနေဆင်းလာရင်ဒီဘက်တောင်အဲ့လိုလေးတက်ရတယ်သီးသန့်အဲ့ဒါမျိုးသွားရတော့ အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီမှာသတင်းသုံးနေတာသိတော့ तू ကတောင်ထိပ်ကနေသွားပြီးတော့ကြောက်တုံးကြီးတွေကိုတခါတည်းဆင်ထားတာမြတ်စွာဘုရားဒီထဲမှာလမ်းလျှောက်ပြီးဆိုတဲ့အချိန်မှာမြတ်စွာဘုရားကိုဟောဘက်တောင်ပေါ်ကနေမှကြောက်တုံးနဲ့လှိမ့်ချလိုက်ရင်တခါတည်းပွဲချင်းပြီပဲဆိုပြီးတော့ရှင်ဒေဝဒဟာအဲ့ဒီလိုမြတ်စွာဘုရားပေါ်မှာကြံတာ မြတ်စွာဘုရားကိုရှင်တေဝရတတ်ဖို့ကြံနေပြီလို့ယဟန်တော်တွေကသိတယ်။နောက်နတ်တွေကလည်းလျှောက်တယ်။ရှင်တေဝရဟာမြတ်စွာဘုရားကိုတတ်ပြီးငါဖျားလုံမယ်လို့ကြံစီလိုက်ကြတယ်သူတဘောပါဝါဘာမှမရှိတော့ဘူး။အဲ့ဒီနတ်ကရှင်မောက္ကလန်ကိုလျှောက်တယ်အရှင်ဘုရားတဲ့အခုရှင်တေဝရကြီးဘာတကောမှမရှိတော့ဘူးဘုရားတဲ့ သူကသူဟန်လောက်ပြီးတာနေနေတာဘာလို့လဲဖះတတ်မကြံကြတဲ့ကိုကသူ့တကောပါဝါဘာမှမရှိတော့ဘူးအကုန်ဆုတ်ယုတ်သွားပြီအဲ့တော့ရှင်မောက္ကလန်ကမြတ်စွာဘုရားကိုလျှောက်တယ်ရှင်ဘုရားတဲ့ရှင်တေဝဒဘာတကောမှမရှိတော့ဘူးနတ်ကပြောပါတယ်ဘုရားမင်းရဲ့အဘိညာဉ်နဲ့ရောမသိနိုင်ဘူးလားတဲ့မြတ်စွာဘုရားသိပါတယ်ဘုရားတဲ့နတ်ကပြောရုံနဲ့မဟုတ်တပြည့်တော့အဘိညာဉ်နဲ့လည်းသိပါတယ်ချက်သားသူ့တိုင်းနဲ့သူ့ဟာသူများသိပဲစီမင်းကမင်းသူများကိုမပြောပါနဲ့ ရသော်ဖျားရှင်မောက္ကလံကိုအဲ့လိုဆုံးမသူတကောမရှိတော့ဘူးပါဝါမရှိတော့ဘူးဆိုတာဒီကယဟန်တော်တွေကပြောလိုက်လို့သိသွားတာဖြစ်နေလိမ့်မယ်မပြောနဲ့သူ့ဟာနဲ့သူတနေ့သူ့ဟာသူသိသွားလိမ့်မကောင်းတဲ့ပုံကိုရဲ့ဗီဇဝါသနာစရိုက်ဆိုတာကြာကြာဖုံးထားလို့မရဘူးသူကနော်ဖုံးထားတယ်ဖိထားတယ်ဟန်ဆောင်ထားတယ်ဆိုတော့ခဏပဲနောက်ကြတော့ तू ကမူရင်းပေါ်တာပဲဒါကြောင့်မို့လောကအမှန်တရားပဲ तू ကနဲ့ तू ထမ်းမင်လို့တရိပ်ရိပ်တရိပ်ရိပ်တရိပ်ရိပ်သူ့အတူတက်သွားအဲ့ဒီမဟုတ်မဟုတ်တဲ့လောက်လာပြီဆိုရင်ခဏပဲတော်တော်ကြာရတော့ကောက်ရိုးမိလို့ဝုတ်ဆိုပြန်ပြုတ်ကြနာမည်တွေပြက်ဂုံတရေနေပြက်မကောင်းတာတွေဖြစ်သွားဖြစ်တော့မြတ်စွာဘုရားချက်သားတဲ့မင်းရနှုတ်နဲ့မပြောနဲ့သူတကိုးမရှိတော့ဘူးမြတ်စွာဘုရားလည်းသိတယ်ရှမောက်ကလန်ကို၌လည်းအဘိညာဉ်ရထားတဲ့ပုဂ္ဂိုလ်ကြီးသိတယ်နတ်ကလည်းလာလျှောက်တယ်အသာပဲနေတာအဲ့ဒီနေ့ကရဟန်းတော်တွေက မြတ်စွာဘုရားကိုရှင်တေဝရလောက်ကြံတော်မယ်တဲ့ဆိုတော့တုတ်တို့တောင်မွေးတို့ယူလာပြီးတော့မြတ်စွာဘုရားရဲ့ဘေးနာလာဆောင်အဲ့ဒီမှာအခုဥစဉ်သစ္စာပြုရင်ရွတ်ရွတ်နေတဲ့ဂါထာအထာဏမေတံဘိခဝေအနဝကာသောယံပရူပကမေနတထာဂတံဇီဝိတာဝရောဘေယအနုပကမေနဘိခဝေတထာဂတာပြိဋိနိဗ္ဗာယံတိ ဆိုအဲ့ကာထာရသော်ဘုရားယဟန်တော်တွေကို ချက်သားတော်တဲ့ငါဘုရားအတွက်မပူကြနဲ့ချက်သားတော်ဘုရားရှင်ဆိုတာသူတစ်ပါးတတ်လို့ဘယ်တော့မှသေရုပ်ထုံးတာမရှိဘူးဘုရားရှင်ဆိုတာသူများတတ်လို့ဘယ်တော့မှသေရုပ်ထုံးတာမရှိဘူးတဲ့ဘယ်တော့မှသူများတတ်လို့လည်းမရဘူးဘုရားရှင်ဆိုတာ အဲ့ဒီအတွက်မင်းတို့မပူကြနဲ့ကိုလှုပ်ကိုတာလှုပ်ကိုတရားကိုတာအထုတ်လို့ပြောတာအဲ့ဒီဂါထာလေးကိုဦးဇင်းကဒါအခုသစ္စာပြုတဲ့အချိန်မှာထက်ထက်ပြုတာအရင်ကစံကင်းဆရာတော်ဘုရားကြီးဒါလွန်ခဲ့တဲ့နှစ်တရားလောက်ကအဲ့ဒီမှာပလိယောဂါဖြစ်တော့ပရိတ်သွားရွတ်ရှေ့ရွတ်နောက်ကသေးရှေ့ရွတ်နောက်ကသေးအဲ့လိုဖြစ်တော့တန်ဃာတော်တွေရဲ့စိတ်သက်တွေကြပြီးတော့ အရှင်ဘုရားတပည့်တော်ပရိတ်တွေလဲစွမ်းတော့မှမထင်တော့ပါဘူးဖေ။သွားရွတ်ရွပြီးနောက်ကသဲကုန်တယ်ဆိုတော့ဆရာတော်ကြီးကအဲ့ဒီမှာစဉ်းစားတော့ဟာဒီဂါထာလေးကို သွားသတိရ။ရှင်ဒေဝရကမြတ်စွာဘုရားလောက်ကြံတတ်ဖြတ်မယ်လို့တော့မြတ်စွာဘုရားကဒီဂါထာဟောတာကဲအဲ့ဂါထာငါရွတ်မယ်ဆိုပြီးတော့ဒီဂါထာကိုထည့်ပြီးတော့ရွတ်လဲရွတ်ရောအဲ့ဒီမှာတင်တခါတည်းဘလူသဘက်တွေအကုန်ထွက်ပြေးကုန်တာမခံနိုင်တော့ ထွက်ပြေးကုန်တော့မှအဲ့ဒီမှာရှေ့ကရွတ်နောက်ကယောဂပြောက်ရှေ့ကရွတ်နောက်ကယောဂပြောက်ဟာရှင်ဖျားပရေတာစွမ်းနေဖျက်ကောင်းနေဖျက်ပျောက်ကုန်ပြီဖျက်ဆိုတော့မှအဲ့ဒီကြတော့မှနောက်ဆုံးအဲ့ဒါကိုတခါတည်းပိယိတ်ကြိုးတွေမှာဒီအထာဏမေတံဂါထာတွေရွတ်ပြီးတော့လူတွေကိုဆွဲခိုင်းအဲ့ဒါနဲ့သူတို့ရွာကြီးတရွာလုံးကယောဂါတွေအကုန်ပျောက်သွားလို့အဲ့ဒီမှာဆရာတော်ဖရာကြီးဟောဒီအထာဏမေတံဘိက္ခွေအနဝကသောဆိုတဲ့ဂါထာကိုကြောက်တိုင်ကြီးနဲ့စိုက်ထူပြီးထားခဲ့တယ်တဲ့။နောက်လာနောက်သားတွေ အရေးကြုံရင်သုံးဖို့အဲ့ဒါကအခုဥစဉ်တစ္ဆာပြုတဲ့အထဲမှာအဲ့ဒါထက်ထက်ပြီးဆိုးနေတာအဲ့ခါထားအဲ့ဒါမြတ်စွာဘုရားရှင်ထေဝရတတ်မယ်လို့လို့မြတ်စွာဘုရားကိုတော်တိုင်းနှုတ်တော်နဲ့ဟောကြားတော်မူတဲ့ဂါထာပါနော်ဒါနောက်နောက်ကိုသုံးညင်လဲသုံးလို့ရအောင်လို့ပါနော်ကိုဘဝတွေအခက်ခဲတရေရှင်ရေဘဝတွေမှာမကြုံမှုမပြောနိုင်ဘူးဘလို့လောကရန်ဘလို့အခက်ခဲကြုံကြုံအဲ့ဒီကြရင်ဒါတွေရွတ်ဖတ်ပြီးတော့အန္တရာယ်ကင်းအောင်လုပ်လို့ရအောင်လို့နော် အဲ့တော့မြတ်စွာဘုရားယဟန်တော်တွေပြောလိုက်ပြီးတော့ယဟန်တော်တွေကအဲ့ဒီမှာတွေသူ့အတူဖဲသွားပြီးကိုတရားကိုအထောက်ပြီးနေကြအဲ့ဒီနေကြတဲ့အချိန်မှာပဲရှင်ဒေဝဒကမြတ်စွာဘုရားဈဉ္ဉံကြွားပြီးလမ်းလျှောက်အဲ့ဒီအချိန်မှာ तू ကအပေါ်ကနေမှတခါတဲ့ကြောက်တုံးကြီးကိုတခါတဲ့အဲ့ဒီမှာနေတွန်းချလိုက်တာသေချာပြင်ဆင်ထားတဲ့ကြောက်တုံးကြီး တွန်းချလိုက်တော့ကြောက်တုံးကြီးကတခါတည်းဘုံတိုင်းဆိုပြီးတော့ကြလာတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့ပါရမီတော်ဘုံကံကြောင့်အခြားကြောက်တုံးနှစ်ခုကကြားနေမှာဝင်းခံပေးလိုက်တာအဲ့ဒီကြောက်တုံးကမြတ်စွာဘုရားရှေ့ထိမရောက်တော့ဘူးအဲ့ဒီကြလာတဲ့ကြောက်တုံးရဲ့အပိုင်းအစလေးတစ်ခုကမြတ်စွာဘုရားရဲ့ခြေထောက်သွားမှန်တာ ကြောက်တုံးလေးတစ်ခုကခြေတော့သွားမှန်ပြီးတော့မြတ်စွာဘုရားအဲ့နာမှာပုံကြသွားတယ်အဲ့ဒီအချိန်မှာယဟန်တော်တွေကအုံတိုင်းနဲ့အတန်ကြီးတွေကြားပြီးတော့ကြိတ်လိုက်တော့မြတ်စွာဘုရားအဲ့မှာထိုင်ရလေးဖြစ်သွားတော့အကုန်လုံးမြတ်စွာဘုရားကိုထန်းစင်နဲ့ထန်းပြီးတော့အဲ့ဘေးနာကတရဥယင်ဘက်ကိုပင့်သွားကြတာပင့်သွားပြီးတော့ဆရာကြီးဇီဝကက မြတ်စွာဘုရားရဲ့သွေးကြည်ဥနေတဲ့ခြေမကိုဆရာကြီးဇီဝကကခွဲစိတ်ပြီးတော့ကုသပေးတာအဲ့ဒါမှာစိတ်ထားနှစ်ခုနော်ရှင်ဒေဝရကဘုရားကိုတတ်ချင်တယ်ဆိုတဲ့စိတ်နဲ့သွေးစိမ့်တည်အောင်လုပ်တာပိဿနန္ဒိယကံဖះကိုဘယ်သူမှတတ်လို့မရဘူးကံကြီး၅ပါးထဲမှာအမိကိုတတ်ခြင်း အဖကိုတတ်ချင်းနော်ဖះကိုသွေးစိမ့်တီအောင်လှုပ်ချင်းယဟန္တာမထေမြတ်ကြီးကိုတတ်ချင်းတန်ခါတော်အရှင်သူမြတ်တွေစိတ်ဝမ်းကွဲအောင်တန်ခါဂိုင်းခွဲခြင်းဆိုတဲ့အဲ့ဒီ၅မျိုးအဲ့ဒီ၅မျိုးထဲမှာအခုရှင်ဒေဝဒတ်ဟာအလိုစိုးနဲ့ဖျားဖြစ်ခြင်းစိတ်နဲ့ မြတ်စွာဘုရားကို တခါတည်းလှုပ်လိုက်တဲ့အာကုဇိုလ်ကြီးကဟောပင်စာနန္ဒရိယကံကြီးထဲမှာတပားပါသွားပြီ။အိုးဆရာကြီးဇီဝကကမြတ်စွာဘုရားခြေထောက်ကိုပြန်ခွဲပြီးကုပေးတာ။ခွဲပြီးကုတဲ့ဆရာကြီးဇီဝကကြတော့ကုသိုလ်ရတယ်။စေတနာကွာသွားနော်။ဖះရှင်ကိုတတ်လို့တဲ့စေတနာနဲ့ဟိုကဖះရှင်ကို ဒီအနာယောဂါတွေပျောက်ပါစေဆိုတဲ့စေတနာအဲ့မှာစေနာနှစ်ခုကွာသွားအလုံးနဲ့ရှင်တေဝရဖရာရှင်ကိုတော်မြတ်ကြီးတတ်တာလဲမအောင်မြင်ဘူးမအောင်မြင်တော့ဘာပြန်လို့တော့ဆိုတော့ရသော်ဖရာထံသွားတယ်အရှင်ဖရာတဲ့အရှင်ဖရာတတ်တော်ရွယ်တော်ကြီးပါပြီဟောဒီ တန်ခပရိသတ်နဲ့ဘိက္ခုဘိက္ခုနီဆိုတော့ဟာဒီပရိသတ်တွေအကုန်လုံးကိုဥပါဒကဥပါဒကဆိုတဲ့ဒီပရိသတ်တွေအလုံးကိုတပြည့်တော်ကိုအကုန်လွှဲပေးပါတော့တောင်းလိုက်တာနော်မြတ်စွာဘုရားအဲ့ချိန်မှာပြောလိုက်တယ်သူများမလိုခြင်းလို့စွန့်ပြစွန့်ပြတဲ့တတွေးကိုလက်ခံတာနဲ့မင်းအတူတူပဲဂုံနေ ကာသနတွေပစ္စည်းလေးပါးတွေဒါတွေကိုတကယ်သူတော်ကောင်းတွေကမလိုချင်ဘူးဒါတွေအလုတ်လှုပ်เสียရှိလို့မြတ်စွာဘုရားလှုပ်နေတာလောကကြီးကိုကဲတင်เสียရှိလို့မြတ်စွာဘုရားကဲတင်နေတာဟာတလောကလုံးရင်ငါဥခိုက်ရတဲ့ဘုရားဆိုပြီးတော့နေတာမဟုတ်ဘူးငါအောက်မှာသံဃာပရိသတ်ဘဏ္ဍပေါင်းရှိတယ်ဘဏ္ဍသိန်းရှိတယ်ဆိုပြီးတော့နေတာမဟုတ်ဘူးတဲ့မြတ်စွာဘုရားသာသနာအတွက် လောကလူသားတွေကျွတ်ဖို့ရာအတွက်နေမနာညမနာအပင်မခံပြီးဘုရားကလုပ်နေတာငါကလည်းတန်ဃာပေါ်မိလည်းမမိခိုးဘူးတဲ့တန်ဃာပေါ်မိခိုးပြီးတော့လဲငါကဂုံယူနေရလည်းမရှိဘူးမြတ်စွာဘုရားဒါမြတ်စွာဘုရားရဲ့စိတ်တဲ့အဲ့ဒါကိုမတိပဲနဲ့တခါတည်းသွားပြီးတော့အရှင်ဘုရားပြိတ္တတဲ့တပည့်တော်အကုန်လွှဲပါတော့ဆိုပြီးလှုပ်တော့မြတ်စွာဘုရားအဲ့ဒါသူများတရွေမျိုးတဲ့လူလို့မြတ်စွာဘုရားပြောလှုပ်တော့အဲ့ဒီမှာရင်သူ စိတ်နာသွားဒီတန်ခါပရိသတ်လွှဲပြီဆိုတော့လည်းမလွှဲဘူးတတ်လို့လည်းမရအဲ့ဒီမှာနေနောက်ဆုံးတော့အကြံတစ်ခုကြမ်းလာတယ်ရှင်ဒေဝရကမြတ်စွာဘုရားနဲ့တန်ခပရိသတ်ကြီးရှိနေတဲ့အချိန်မှာရှင်ဘုရားတဲ့တပည့်တော်အရှင်ဘုရားကိုလျှောက်ထားเสียရှိပါတယ်။ဘာလျှောက်ထားမှာတော့ အရှင်ဘုရားတဲ့ယဟန်တော်မှန်သမျှတော်ထဲမှာပဲနေရမယ်လို့အရှင်ဘုရားပြည့်ညတ်တော်မူပါယဟန်တော်မှန်သမျှသစ်တပင်ရင်ဝါတပင်အောက်မှာပဲနေရမယ်လို့အရှင်ဘုရား ပြည့်ညတ်ပေးတော်မူပါယဟန်တော်မှန်သမျှတရားတော်မှလှူတဲ့ဆွန်းကိုလက်မခံမဲနဲ့ဆွန်းခံပြီးစားရမယ်လို့အရှင်ဘုရားပြည့်ညတ်တော်မူပါ။ ယဟန်တော်မှန်သမျှတတ်တတ်လွတ်ပဲစားရမယ်လို့အရှင်ဘုရားပြညတ်တော်မူပါယဟန်တော်မှန်သမျှပန္တကူသင်္ကန်းကိုဝတ်ယုံရမယ်လို့အရှင်ဘုရားပြညတ်တော်မူပါဆိုပြီးတော့အဲ့ဒီအချက်၅ချက်ကိုလာတောင်းဆိုတာတောင်းဆိုတော့စဉ်းစားကြည့် တာမန်အပြင်တွေးကြည့်လိုက်တဲ့အခါကျတော့တတ်တတ်လွတ်စားတာနဲ့မစားတာဟောတတ်တတ်လွတ်စားပိုကောင်းတာပေါ့ဟောတာမန်အပြင်တွေးလိုက်တာပန်းတကူသင်္ကဝတ္တာနဲ့ရိုးရိုးဝတ်ရင်အိုးပန်းတကူသင်္ကဝတ္တာပိုမြတ်တာပေါ့ကျောင်းထဲမှာနေတာနဲ့သေတပင်ရင်ဝါတပင်ရင်မှာပိုကြည့်ရင်ပိုမြတ်တာပေါ့ရထဲရွာတဲ့တရင်သုံးနေတာနဲ့ဆိုင်အိုးတော်တဲ့သွားတရင်သုံးရင်ပိုမြတ်တာပေါ့လို့ တာမန်အားဖြင့်ကတော့အဲ့လိုထင်သွားတာ။ तू ကလည်းအဲ့ဒီရည်ရွယ်ချက်နဲ့ကို तू ကလည်းတောင်းတာ။အဲ့ဒီအချိန်မှာမြတ်စွာဘုရားပြိဋ္ဌတ်ထဲမှာယဟန်ပြုကာသာအသစ်ဖြစ်တဲ့ယဟန်900ကမြတ်စွာဘုရားရဲ့ဓမ္မကိုလည်းနားမလဲသေးဘူးအကြောင်းလည်းနားမလဲသေးဘူးအခုမှယဟန်ဖြစ်လာတော့ဟာရှင်တေဝတကြီးတောင်းတာမှန်လိုက်တာ ဟာတတ်တက်လွတ်စားပြီးနေပိုကောင်းတာပေါ့တော်တဲ့နေရင်ပိုကောင်းတာပေါ့သစ်တပင်ရင်သွားနေပိုကောင်းတာပေါ့ပန်းတကူသင်္ကန်းဝတ်ပြီးနေရင်ပိုကောင်းတာပေါ့အမြဲတမ်းဆွန့်ခံစားပြီးတော့ဒကာဒကမလှူတာတွေလက်မခံမနဲ့စားပိုကောင်းတာပေါ့လို့သူတို့ကလည်းအပား900လုံးကအဲ့လိုထင်သွားတာမြတ်စွာဘုရားချက်သားတဲ့ခွင့်မပြုနိုင်ဘူးတဲ့မြို့เจ้าမှာပဲတရင်သုံးသုံးတောเจ้าမှာပဲတရင်သုံးသုံးအဲ့ဒါသူတို့တင့်တော်ရမှာတရင်သုံးမှာ တတ်တတ်လွတ်စားခြင်းစားတတ်တတ်လွတ်မစားခြင်းနေအဲ့ဒါသူ့ရဲ့ကျမ်းမာရေးနဲ့သူ့ပေါ်မှာမူတည်တယ်ပန်းစကိုသင်္ကဝတ်လောကဝတ်မဝတ်လောကနေရသော်ဘုရားကိုယ်တိုင်လဲဝတ်ခဲ့တာပဲလေအမျိုးသမီးတယောက်သေလို့လောက်တွေတခွဲသားလောက်တဖွာဖွာကြနေတဲ့အဲ့ဒီအမျိုးသမီးရဲ့အဝတ်တွေကိုမြတ်စွာဘုရားတခါတည်းယူပြီးကိုယ်တိုင်ရေးဆေး ကိုယ်တိုင်ချုပ်ပြီးတော့အဲ့ဒါကိုမြတ်စွာဘုရားဝတ်ခဲ့တာပဲလေယဟန်တော်အားလုံးဒီတိုင်းကြီးပဲဝတ်နေရမယ်လို့မပြည့်ညတ်နိုင်ဘူးတကားတကမဆွန့်လို့လို့ဖုံးပေးခြင်းလဲဖုံးပေးမဖုံးပေးခြင်းလဲကိုယ့်အကိုဆွန့်ခံဖုံးပေးခြင်းလဲရတယ်သစ်တပင်ဝါတပင်နေခြင်းလဲနေလဲရတယ်ကြောင်းမှနေလဲရတယ်အမြဲတမ်းသစ်တပင်ဝါတပင်ရင်နာနေရမယ်ဆိုဦးဇင်းတို့တကားတကမတွေဒီချိန်ထိဒီသာသနာတည်ပါမလား မရှိနိုင်တော့ဘူးနော်မရှိနိုင်တော့ဘူးတတ်တက်လွတ်စားတာနဲ့ပတ်သက်လို့ဆိုလဲဒီတိုင်းပဲဦးဇင်းတို့အိန္ဒိယမှာရောက်ရင်ယထာဘောမှာအိန္ဒိယနိုင်ငံသားတွေကတွေ့ပြီဆိုတာနဲ့အဲ့ဒါ are you vegetarian no လို့ဒါပြောအဲ့ကလာစကားကိုမပြောတော့ဘူးတခါလေ तू ကတတ်တက်လွတ်မစားဘူးဆိုရင် तू ကစကားကိုမပြောတာ तू ကအဲ့ဒါမျိုးသူတို့မှာတတ်တက်လွတ်စားရမယ်ဆိုတဲ့အယူက ဒါသူတို့ဆွဲနေတာအိန္ဒိယတောင်ပိုင်းဆိုတပြည်နယ်လုံးသူကတတ်တတ်လို့စားကြတာအဲ့တော့သူတို့ကတတ်တတ်လို့စားခြင်းဒီမြတ်တယ်လို့ထင်တာမြတ်စွာဘုရားက မဟုတ်ဘူးပယ်ရမယ့်ဟာနဲ့အကြောင်းသက်အကျိုးသက်ကိုလွဲနေတာကိုမြတ်စွာဘုရားထောက်ပြတခါကျတော့အဲ့ဒီပုံနာတဲ့ကသင်္ကန်းဝတ်လာတဲ့ယဟန်တော်တစ်ပါးကမြတ်စွာဘုရားကို ကြည့်ပြီးတော့ပြောတယ်အဲ့ဒီနေရာမြတ်စွာဘုရားငါးဟင်းဖုံးပေးနေအသားဟင်းကိုဖုံးပေးနေတဲ့အချိန်မှာဟိုကယဟန်တော်ကကြည့်ပြီးတော့ဟာတဲ့ငါတသက်လုံးတသက်လွတ်စားလာတာငါကြည်ညိုလို့ဖះရှင်ထံသင်္ကန်းဝလာဖះရှင်ကငါလောက်တောင်တသက်လွတ်မစားနိုင်ဘူးတဲ့သူ့တွဲအဲ့လိုတွဲပြီးပြမှားလိုက်တဲ့အချိန်မြတ်စွာဘုရားဗာပြောလဲဆိုတော့ချက်သားတဲ့ အဲ့ဒီသေပြီးသားငါးကအပယ်မကြသေးဘူးတဲ့မင်းရဲ့တန်တာမှာရှိတဲ့လောဘဒေါသမောဟကအပယ်ချတာအသားစာစာဘာစာစာအဲ့ဒီမှာလောဘတဏှာကိုပယ်ရမှာလေဦးဇင်းဒီမှာမလေးရှားတကာတွေဦးဇင်းကတတ်တက်လို့ဖုံးပေးနေတယ်ဆိုတော့သူတို့ကတရားကြော်ဆရာတော်ဖျားတဲ့ဒီတော့တတ်တက်လို့အပြင်မှာဆုံးကတ်ခြင်းလို့တဲ့ဦးဇင်းကဒီမှာကြွခဲ့တယ် ဘာလို့လဲဆိုဒီနိုင်ငံကဟာတွေက17ခွဲ17နောက်မှဆုံးဟိုဆိုင်နေမှာလို့ရတော့ဥစဉ်ကဒီမှာဆိုအပြင်သွားလိမ့်မရှိဘူးအဲ့နဲ့မဟုတ်ဘူးစောမှာလို့ရရင်တော့ကြွမယ်12နာရီအတွင်းအဲ့ဒါရမလားသူတို့ order မှာပြီးတော့လုတ်ပေးပါမယ်တဲ့ဆိုပြီးတော့ဥစဉ်ကိုအဲ့ဒါနဲ့သွားကတ်တယ်တတ်တတ်လို့တဲ့ဟောရောက်တော့ကြက်သားပုံစံဘဲပုံစံငှက်ပုံစံအကုန်လုံးကတ်တယ်ဥစဉ်ကကြိတ်ပြီးပြောနေတာ ဘယ်နဲ့ငါလို့ပြောတော့တတ်တက်လို့ကတ်မယ်ဆိုပြီးဒီရောက်တော့ဒီမှာဘဲကင်ကြက်ကင်အကုန်လုံးလောက်တော့ဆရာတော်တဲ့အဲ့ဒါကဟိုသူတို့ဟွာဒီနဲ့လောက်ထတာပါတဲ့အဲ့တူအောင်ပဲလောက်တာပါဆိုတော့ဦးဇင်းကကြည်ပြီးတော့ပြောရတယ်သူတို့ပြောတယ်အဲ့ဒါကြောင့်မြတ်စွာဘုရားပြောတာလို့တကယ်ကဒီတဏှာကိုတတ်မှာလေတတ်တတ်လွတ်စားတာမစားတာထက်အခုပြောတဲ့မြတ်စွာဘုရားရဲ့ရည်ရွယ်ချက်က တတ်တတ်လွတ်ပဲစားစားမလွတ်ဖဲစားစားစားတဲ့အချိန်ကာလမှာအဲ့ဒီစားတာပေါ်မှာယတတနာကိုပယ်ပြီးစားရမှာအဲ့လောဘကိုပယ်ပြီးစားမှာဒေါသကိုပယ်ပြီးစားမှာမောဟကိုပယ်ပြီးစားမှာအဲ့ဒါကို မသိပါပဲနဲ့သူဟာငါတတ်တတ်လို့စားတာပဲမြတ်တယ်လို့အဲ့ဒီလိုတွေထင်းတော့အဲ့မှာဘုန်းကြီးယဟန်သားကတွေ့ပြီဆိုလို့ရှိရင်လည်းအဲ့လိုပဲမေးတယ်တတ်တတ်လို့မစားဘူးဆိုသူကစကားကိုမပြောခြင်းဘူးအဲ့အမျိုးတွေဖြစ်တာ နော်ဒါကြောင့်မို့မြတ်စွာဘုရားအယူဝါဒကြောင့်အဲ့လိုမဟုတ်ဘူးဘယ်ချိန်မြတ်စွာဘုရားကမစားနဲ့ပြောတယ်လဲဆိုတော့သုတ်တန်ဒုတင် ဆောင်မဲ့ယဟန်နေကိုတော့ပြောတယ်သုတ်တန်ဒုတင် ဆောက်တည်မဲ့ယဟန်နေကိုတော့အသားငါမစားရစီကြော်မုံနေမစားရသုတ်တန်ဒုတင်ဆောက်တည်မဲ့ယဟန်ဒီညပိုင်းမှာလူကျေတိတ်တဲ့အချိန်မှာသုတ်တန်ကိုသွားရမယ်ကျောင်းနိုင်ဖုန်ကြီးတို့ရွာတကြီးတို့ကိုအတိပေးထားကြံတဲ့လူမပြောရဘူး ကျောင်းနိုင်ဘုန်းကြီးတို့ရွာကြီးတို့အတိပဲပြီးတော့မှတုတ်တန်ကိုသွားလူတွေအိတ်တဲ့ချိန်မှာတုတ်တန်နဲ့သွားတရားထိုင်လူတွေမနှောသေးခင်မှာပြန်လာဒါဖះပေးထားတဲ့စီကံကအဲ့ဒီယဟန်တော်တွေကသုတ်တန်နဲ့သွားတရားထိုင်ရင်အသားငါစားသွားရင်အဲ့မှာရှိတဲ့တရားစဘက်ကဝိုင်းချောက်မှာပဲအဲ့ဒါနော်အသားငါစားထားရင်မရဘူးသူကအနံ့ကိုရတာနဲ့ဒုက္ခပေးတော့အဲ့ဒါကြောင့်မို့ အဲ့လိုအသားငါးတွေမစားရဘူးစီကြော်မို့နေမစားရဘူးတုတ်တန်ထုတင်သွားရင်တော့မစားနဲ့မြတ်စွာဘုရားကြံတဲ့တာမန်အချိန်တော့ကိုယ်ကျမ်းမာရေးပေါ်မူတည်ပြီးတော့မြတ်စွာဘုရားရဲ့ဝိနည်းတော်ပြညတ်ချက်က သာသနာတော်ကြီးရေရှည်တည်တတ်မှုကိုကြည့်ခဲ့တာသာသနာတော်မြတ်ကြီးရေရှည်တည်တတ်ခိုင်မြဲဖို့အတွက်ကြည့်ပြီးမြတ်စွာဘုရားဝိနည်းတိတ်ခါဘုတ်ကို ပြညတ်တော့အခုရှင်တေဝဒကအလိုဇောနဲ့သူကကြံတာ ငါဒီလောက်ကောင်းတာတွေတောင်းရသနာကဖះကငါ့ကိုခွင့်မပြုရင်ငါဂိုင်းခွဲမယ်ဖះလှုပ်ချင်တာကို तू ကသူ့ရဲ့ရည်ရွယ်ချက်ကိုကအဲ့ဒီရည်ရွယ်ချက်နဲ့ဆိုတော့သွားတောင်းတော့မြတ်စွာဘုရားจิตာတဲ့မပေးဘူးမပြည့်ညတ်နိုင်ဘူးတို့ဘောတို့တတ်တတ်လို့စားလို့ကစားမစားလို့ကနေလောဘဒေါသမောဟငြိမ့်ဖို့ပဲရေးကြည့်တယ်တောเจ้าမှာနေနေမြို့เจ้าမှာနေနေတစ်ပင်အောင်မှာနေနေเจ้าမှာနေနေ နော်အကုန်လုံးမြတ်စွာဘုရားအဲ့ဒီလိုလဲပြောလဲပြောလိုက်ရော ကဲကိုရောတို့ကြည်သန်းတဲ့တပြည့်တော်တောင်းတဲ့အချက်တွေဘလောက်ကောင်းသလဲတဲ့အဲ့ဒီကောင်းတဲ့အချက်တွေကိုဘုရားရှင်က ခွင့်မပြုတော့တပြည့်တော်ခွဲမယ်တဲ့ဘုရားရှင်ထံကနေမှမြတ်စွာဘုရားချစ်သားတဲ့တန်ခါတင်းခွဲတယ်ဆိုတာအင်မတန်မှအပြစ်လေးတယ်နော်ချစ်သားမလောက်ကောင်းဘူးတန်ခါတင်းခွဲတဲ့ကံကြီးကို တန်ဃာတော်တွေဟိုဘက်ဒီဘက်စိတ်ဝမ်းကွဲသွားအောင်တကိုင်းတစုစီဖြစ်သွားအောင်လုပ်တဲ့ကံကြီးဟာအင်မတန်မှကြီးလေးတယ်ချက်သားမင်းမလုံနဲ့လို့ပြောတာမရဘူးအတ္တတွေမာနတွေမာနတွေနဲ့လုံမယ်ပြုတ်မယ်ဆိုပြီးတော့တခါတည်းကဲကိုတော်တို့တပည့်တော်ဝါရကြိုက်တဲ့ပုဂ္ဂိုလ်တပည့်တော်နောက်လိုက်ခဲ့တော့ဆိုပြီးတော့တခါတည်းခေါ်သွား အဲ့ဒီလိုခေါ်သွားတဲ့အချိန်မှာအသက်ဝတ်လာတဲ့ယဟန်တော်အပါ90အပါ900ကဘုမတိဘာမတိနဲ့ကဲရှင်နေဝရနောက်လိုက်မကွာသူပြောတာကောင်းတာပဲဆိုပြီးတော့ထလိုက်ချသွားကြတယ်အဲ့ဒီတော်တော်လိုက်သွားပြီးတော့မကြာမြင့်မိရသော်ဘုရားဟောဒီတာရောပမတုတ်တန်ကြီးကိုဟောတယ်ဒေဝဒတ်တွေအစိရာပက္ကန်တွေနော် သူ့ရဲ့ဖဲခွာသွားလို့မကြာမြင့်မိပါပဲဟောဒီမဟာတာရောပမတုတ်တန်ကြီးဟောတယ်ရှင်ဒေဝရကအဲ့ဒီအပ900ခေါ်ပြီးတော့ထွက်သွားထွက်သွားပြီးဟိုရောက်တော့သူ့ရဲ့တပည့်တွေနဲ့မြတ်စွာဘုရားလျှောင်းတယ်လို့ပဲငါလည်းပင်မမီလျှောင်းအောင်မယ်အဲ့ဒီအချိန်ရှင်သာရိပုတ္တရာနဲ့ရှင်မောကလောင်မြတ်စွာဘုရားသွားသွားတော့တဲ့လိုက်သွားကြအောင်တဲ့ ယဟန်ငယ်တွေမင်းတို့ပြန်တရားဟောပြီးခေါ်ခဲ့တယ်ဆိုပြီးတော့ရှင်သာရိပုတ္တရာရှင်မောကလန်လိုက်သွားတော့ဟာသာရိပုတ္တရာမောကလန်နဲ့ငါးနောက်လိုက်ခဲ့ပြီဆိုပြီးတော့အဲ့ဒီမှာတင်သူကဖရာတရင်သုံးတယ်လို့တရင်သုံးပြီးတော့အညောင်းဖြေနေတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကယဟန်တော်ငါးအရာကိုတရားပြန်ဟောတယ်ဟိုယဟန်နေမျက်စိလဲလဲပြေသွားရောကောင်းကင်ကနေပြန်ကြွသွားတာအဲ့ဒါနဲ့သူ့တပည့်ကောကာလိကကကဲကိုတော်ကြီးဖះလှုပ်ခြင်းမနေနဲ့ဟိုမှာသွားပြီကောင်းကင်ကနေအကုန်ခေါ်ပြီးပြန်သွားပြီ ဟာဟုတ်လားငါးတစ်ဖက်တွေအကုန်ပါသွားပြီလားပါသွားပြီလားဆိုပြီးတော့ဟိုကလည်းရိုးရိုးပြောတာမဟုတ်ဘူးတဲ့ရင်ဘတ်ကိုဒူးနဲ့စောင့်တိုက်ပြီးတော့ပြောတာသူ့တစ်ဖက်ကပြောရင်တော့ခြေထောက်နဲ့ကန်ပြီးပြောတာပေါ့သူကကုံငိန်ရောက်လာတော့အဲ့ဒါနဲ့ခြေထောက်နဲ့ကန်ပြီးတော့မှပြောလဲပြောလိုက်ရောအဲ့ဒီမှာတင်တခါတဲ့သွေးတွေအန်ထွက်စိတ်တွေပူလောင်သွားတာငါမအတိုင်းနေအဝိုင်းနေတပည့်တွေငါမရှိတော့ဘူးဆိုပြီးပူလောင်တဲ့စိတ်ကြီးနဲ့ အဲ့ဒီကနေပြီးသူအနာယောဂါဖြစ်သွားတာ6လအဲ့ဒီ6လနေပြီးတော့ငါမှားပြီမြတ်စွာဘုရားနောင်တော်ဘုရားကိုငါပြန်တောင်းညင်မှညင်ပါတယ်ဆိုပြီးတော့ရာဇဂျိုကနေမှသူ့တပည့်တွေကိုထမ်းစင်နဲ့ဟောတာဝတိမြို့တီပို့ခိုင်းမြတ်စွာဘုရားရှင်ဒေဝရကြီးလာပြီးအရှင်မြတ်ကြောခြင်းလို့တဲ့ဘုရားလာနေငါ့ကိုသူတွေ့လို့ရမှာမဟုတ်ပါဘူးမြတ်စွာဘုရားဒါပြောတယ်မြတ်စွာဘုရားအခုဘယ်နာရောက်ပြီးရောက်ပြီးနောက်ဆုံးဇေတဝန်ကျောင်း ရှေ့ရောက်ပြီဖုရားဖုရားရှင်လာပြီးတော့ရှင်နေဝဒကြီးတောင်းမှမလို့တဲ့ဖုရားငါ့ကိုဖူးခွင့်မရတော့ပါဘူးဆိုပြီးတော့မှပြောရင်းနဲ့အဲ့ဒီမှာရှင်နေဝဒကဇေတဝန်ကျောင်းရှိရရေကန်လေးရှေ့မှာချနာအောင်မယ်ချပေးဆိုပြီးတော့ခြေတော်လေးနဲ့ချောင်းချတဲ့အချိန်မှာအဲ့ဒီမှာမြေမျိုးတာအဲ့ဒီမြေမျိုးတဲ့အချိန်ကျမှနောင်တော်ဖုရားကို တပည့်တော်တောင်းပန်ခြင်းလို့လာပေမဲ့ခွင့်မရတော့ပါဘူးဖျားတပည့်တော်လှူတရားလည်းမပါလို့ဟောဒီတပည့်တော်ခန္ဓာအယိုးတွေအသွေးတွေအသားတွေနဲ့နောင်တော်ဖျားကိုတပည့်တော်လှူခဲ့ပါပြီတပည့်တော်ခွင့်လွတ်ပါတော့ဆိုပြီးတော့အယိုးအသွေးအသားတွေနဲ့အဲ့ဒါလှူပြီးတော့အဲ့မှာတေပြီးတော့မာဝီဒီငရဲရောက်သွားပါတယ်နော်အဲ့ဒီရှင်တေဝဒသောတော်ပြောတဲ့တန်ခါသင်ခွဲပြီးတဲ့အချိန်မှာအခုဦးဇင်းဟောပေးမဲ့မဟာတာရောပမတုတ်တန်ကြီးကို မြတ်စွာဘုရားဟောတယ်မြတ်စွာဘုရားချက်သားတော်တဲ့ဟိုတုန်းကလူတယောက်ကသစ်ပင်ရဲ့အနှက်ကိုလိုချင်တာအနှစ်ကိုလိုချင်လို့သူကတောထဲကိုသွားတယ်အနှစ်ရှိတဲ့သစ်ပင်ကြီးကိုတွေ့တယ်ဒါပေမဲ့သူကဘာကိုသူကယူသွားသလဲဆိုတော့လိုချင်တာက အနှစ် ဒါပေမဲ့သူယူသွားတာကဘာလို့လဲသူအဲ့ဒီဂိုင်းပြားဂိုင်းနာတွေခုတ်ပြီးထမ်းပြီးပြန်သွားတယ်အဲ့ဒီလူဟာအနှစ်ကိုရသလားမရပါဘူးဖျားသူယူသွားတာဂိုင်းပြားတွေယူသွားတာတခါနောက်တစ်ယောက်ကလာပြန်ရောတစ်ပင်ရဲ့အနှစ်ကိုသွားရှာမယ်ဆိုပြီးတော့ तू ကသွားတယ် तू ကတော့ဒီခိုင်းပြားဟာဒါအနှစ်မဟုတ်ဘူးသိတယ်ပင်စီကြီးမှာတက်နေတဲ့အပွေးတွေကို အနှစ်လို့ထင်သွားတာ အဲ့တော့အပေါ်အပွေးတွေကိုအကုန်လုံးခွာယူပြီးအဲ့ဒါကြီးထမ်းပြီးတော့ပြန်သွားပြန်တယ်အဲ့ဒီပုံကူကရောအနှစ်ရသလားမရဘူးဖေဟာနောက်တတိယတယောက်ကလာပြန်တယ်တဲ့အကိုင်းကိုလည်းအနှစ်မဟုတ်ဘူးသိတယ်အပွေးကိုလည်းအနှစ်မဟုတ်လို့သိတယ်သူကဘာကိုထင်လဲဆိုတော့အဲ့ဒီအပွေးရဲ့အောက်မှာရှိနေတဲ့အခွန်တွေကိုတပင်ကြီးကိုပတ်နေတဲ့အခွန်တွေရှိတယ်အဲ့ဒီအခွန်တွေကို तू က အနှစ်လို့ထင်ပြီးအခွန်တွေအကုန်ခွာပြီးယူသွားတယ်အဲ့ဒီပုဂ္ဂိုလ်ရောအနှစ်ရသလားချက်သားတို့မရဘူးဖေ။နောက်တဦးကလာပြန်ရောတဲ့။ဂိုင်းကလည်းအနှစ်မော်ဘူးအပွေးကလည်းအနှစ်မော်ဘူးဟောဒီအခောက်တွေကလည်းအနှစ်မော်ဘူးအတွင်းထဲကအသားနော်အဲ့ဒီကာထားတဲ့အနှစ်ကိုကာထားတဲ့ဘေးကအသားကောက်တွေအဲ့ဒီအသားတွေကိုတော့ သူကအနှစ်လို့ထင်ပြီးအဲ့ဓာတွေကိုယူသွားပြန်ရောလေးဦးမြောက်ကနော်ယူသွားတော့အဲ့ဒီအသားတွေအကာတွေအနှစ်ရဲ့ဘေးကရန်ထားတဲ့အသားတွေကိုယူတဲ့ပုံကလည်းတကယ်အနှစ်မရသေးဘူးချစ်သားနောက်ဆုံးတစ်ယောက်ကတော့လာတယ်တဲ့ဟာဒီဂိုင်းပြားတွေကလည်းအနှစ်မဟုတ်ဘူးအပွေးကလည်းအနှစ်မဟုတ်ဘူးအခွန်ကလည်းအနှစ်မဟုတ်ဘူးဟာဒီတဲကအသားတွေအကာတွေကလည်းအနှစ်မဟုတ်ဘူး ဓကက်အနှစ်ကဟောဒီအတွင်းထဲမှာရှိတယ်ဆိုပြီးတော့ဓကက်အတွင်းထဲမှာရှိတဲ့အနှစ်ကိုထုတ်ယူပြီးတော့မှသွားတယ်အဲ့ဒီငါးဥသောပုဂ္ဂိုလ်မှတယောက်သောပုဂ္ဂိုလ်သာလျင်တဲ့တကယ်အနှစ်သာရကိုရသွားတယ်ချက်သားတော်တဲ့ငါဖះဥပမာပေးတာငါဖះသာသနာတော်တွင်မှာယဟန်ပြုကြတယ်တဲ့ဘာကြောင့်ပြုတာလဲ တန်တာရာဝတ္တဒုက္ခတော်မောဒနာထာယဖះတပည့်တော်တန်တရာဝဆင်းရဲဒုက္ခအပေါင်းမှာလွတ်ချင်လွန်းလို့အိုခြင်းဒုက္ခတွေလွတ်ချင်လွန်းလို့နာခြင်းဒုက္ခတွေလွတ်ချင်လွန်းလို့သေခြင်းဒုက္ခတွေလွတ်ချင်လွန်းလို့ဆိုရရခြင်းပူဆိုရခြင်းငိုကြွရခြင်းဆိုတဲ့ဒုက္ခတွေကလွတ်ချင်လွန်းလို့ဖះတပည့်တော်ယဟန်ပြုပါတယ်ဖះလို့ဦးဇင်းတို့ယဟန်ပြုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း ဆိုရတာနော်မယံဗန္ဒေတန္တာရဝတ္တဒုက္ခတော့မောဒနာထာယပပိစံယာသာမိနှစ်ကြိမ်မြောက်လဲတောင်းမာမာဤဖះသုံးကြိမ်မြောက်လဲတောင်းမာမာဤဖះတန္တရာဝဆင်းရဲဒုက္ခကြီးမှာလွတ်ချင်လွန်းလို့တပည့်တော်ကိုယဟန်ပြုတ်ခွင့်ပေးပါဆိုပြီးတောင်းရတာရှင်သာမဏေဝတ်မယ်ဆိုလဲတောင်းရတာယဟန်ပြုတ်မယ်ဆိုလဲတောင်းရတာ အဲ့ဒီလိုတဲ့သာသနာတော်မြတ်ကြီးထဲမှာဝင်လာခဲ့တုန်းကတန်တရာဝဆင်းရဲဒုက္ခတွေမှာတပည့်တော်လွတ်ချင်လွန်းလို့ယဟန်ပြုတ်ခွင့်ပေးပါဆိုပြီးတော့ကောင်းမြတ်တဲ့ရည်ရွယ်ချက်တွေနဲ့ငါဖះသာသနာတော်ထဲဝင်လာတာသာသနာတော်ထဲရောက်တော့အဲ့ဒီယဟန်တော်တွေဘာဖြစ်ကြလဲဘုံတွေကြီးလာကြတယ် လာဘသက္ကာရတိလောကနော်လက်လာဘတွေရတယ်ဘုန်းကြီးယဟန်တန်ကဆိုတော့လှူတာပေါ့ကိုလူလူချင်းဆိုရင် ဟုတ်လားမဟုတ်လားစဉ်းစားသေးတယ်သင်္ကန်းဝတ်နေဆိုတော့စဉ်းစားမနေပါနဲ့ဘုန်းကြီးပဲလှူကိုယ်တော်ရတယ်ဟုတ်တယ်မဟုတ်လားလှူကြတာသင်္ကန်းဝတ်လာတဲ့အခါကျတော့အာဟိုပရာဟိတလေးလုံမယ်ဟိုဟာလေးလုံမယ်ဟိုဖျားတယ်မယ်ကြောက်ဆောင်မယ်မလှူလားလှူကြတာနော် သာသနာတော်ထဲမှာသင်္ကန်းဝတ်လာပြီဆိုတဲ့အခါရောက်တော့တခါတည်းဒကာဒကမတွေကလတ်လာဘတွေနဲ့လဲလှူဒန်းကြတယ်သက္ကာရတဲ့အယုအသေးရလဲပေးလိုက်တာကို့အမေဖေတောင်ဒီလောက်မယုတ်သေးဘူးဘုန်းကြီးယဟန်တန်ဃာနဲ့တွေ့လို့အိုးအရေးလေးတောင်မနှင်းမိသေးနဲ့မနှင်းမိသေးနဲ့ အရိတ်လေးတောင်မှမနှင်းမိအောင်ဘုန်းကြီးရဟန်းတန်ကအရိတ်တောင်မနှင်းမိအောင်ရှောင်ကွင်းရဒကာဒကမတွေကကြီးညိုလိုက်ကြတာဝိုင်းဝိုင်းလဲရှက်ခေါ်ဟာဒီဘုန်းကြီးကတော့ဖះတဲတဲ့ဟေ့ကြောင်းဆောက်တဲ့တဲ့ဟေ့ဩပရာဟိတလောက်တဲ့တဲ့ဟေ့လူတွေကူညီတဲ့ဟေ့ဒီဘုန်းကြီးကတော့အဟောကောင်းဟေ့အပြောကောင်းဟေ့အာဒီဘုန်းကြီးကတရားပြကောင်းတယ်ဟဲ့ဆိုပြီးတော့ဂုံတရင်နေကြော်စောလာတယ်နော် ယဟန်ပြုလာကြတဲ့အချိန်မှာ ရရှိလာတဲ့အကျိုးကနာမည်တွေကြီးလာတဲ့ဂုဏ်တွေကြီးလာတဲ့လူတွေကပူဇော်လာအဲ့ဒီလူတွေပူဇော်ခံပြီးတော့ဂုံတရင်တွေကြီးမားလာတဲ့အချိန်မှာပဲအဲ့ဒီမှာမန်နေတက်လာတယ်ငါမို့တော်တာကိုတော်တို့တပည့်တော်လို့စွမ်းလို့လားဟော तू ကကျန်တဲ့ယဟန်နဲ့ရှင်လိုက်ပြီဟဲ့ဆိုတာနဲ့တပြိုင်နက်တည်း ကိုကိုကိုအထင်ကြီးတယ်မန်နေကြီးလာတယ်အတ္တတွေကြီးလာတယ်ငါမို့စွန့်နိုင်တာငါမို့လောက်နိုင်တာကိုတော်တို့တပည့်တော်လောက်လောက်နိုင်လားဆိုပြီးတော့ကြံတဲ့တန်ခါတွေကို ပြမှားကုန်ကြပြီအဲ့ဒီကနေရှေ့ဆက်ပြီးတော့သီလအကျင့်နဲ့တမာတိပညာကျင့်သူကျင့်ရမှမသိတော့ဘူးဆုတ်ယုတ်သွားပြီနေရာတိုင်းမှာတခါတည်းထိတ်ကပဲနေခြင်းနဲ့ အာရှင်ဘီရင်နေလူကြီးတွေနဲ့ပေါင်းလိုက်ရရင်ကိုသူတို့ကိုးကွယ်ခံရရင်သူတို့နဲ့ဓာတ်ပုံလေးရိုက်လိုက်ရရင်ကိုဟုတ်လာပြီထင်ကုန်တာနော်တခါတည်းတွဲပြီးသွားလိုက်ရရင်ဟာငါဒီတော့ဘသူကလာတယ်ဟဲ့နော်ဘယ်ဗိုလ်ချုပ်တွေဘယ်ဘရင်တွေလာပြီဟဲ့ဆိုရင်ဘဝင်တွေမြင့်ကုန်ပြီနော်ကိုရတော်ကြောင့်ဘသူမှလာတာမှလို့တပည့်တော်ကြောင့်လူကြီးတွေနဲ့နော်အဲ့ဒီတော့ပေါင်းလာပြီ နော်ဟိုတော့ကဒီမှာတော့ဆရာတော်ကြီးတပါကြွလာတော့အဲ့တခါကြီးရောက်ဖူးတယ်အာ तू ကနိုင်ငံရေးနဲ့ဒီမှာခိုလုံးနေရဆိုတော့တခါကြီးဗမာပြည်ပြန်ညင်လားလို့ပြောရတယ်အဲ့ဒါနဲ့ပြန်ညင်လားဆိုတော့ဘာဖြစ်လို့တော့ဖေရတခါကြီးပြန်ညင်ပြောတော့ကျောက်ကလူကြီးတွေနဲ့ပိုင်နေတယ်ပြောပြမယ်လို့ပြောတော့ဟိုတခါကြီးကလည်းတပီတော်လည်းရှောက်လိုက်တယ်တပီတော်အဲ့လူတွေကိုကြီးကို မကြည့်ကျင်လို့ဘယ်တော့မှပြန်မှုဖေရလို့ပြောလိုက်တယ် ဟိုကတကဟိုကလည်းဖုန်းကြီးကလည်းသူကလည်းထောက်ကြွားတာပေါ့နော်သူလူကြီးတွေနဲ့ပိုင်တယ်ဆိုတော့သူကလည်းအဲ့လိုပေါ့နော်အဲ့တော့ဒါခုခေတ်မှာမဟုတ်ဘူးနော်ဒါဥစဉ်တော့ဖယားရှင်ရဲ့လက်ထက်ကလေးကိုကဒါအခုဇာတတမင်းကိုရှင်တေဝရကသွားပေါင်းခြင်းကလည်းအဲ့ဒါပဲရှင်တေဝရကိုသွားပေါင်းလိုက်သည့်အတွက်အဲရှင်တေဝရကဇာတတနဲ့ပေါင်းလိုက်သည့်အတွက်ဘာတွေအကျိုးရတယ်ဆိုတစ်နှစ်တစ်နှစ်ဆုံးအောင်900ရ အဇာတတမင်းကြီးကနေမှတနေ့တနေ့ဆွန်းအောင်900ရတယ်တဲ့အဇာတတမင်းသားကလည်းကြီးညိုကိုးကွယ်ဆိုတော့ဩတခါတည်းအဲ့မှာဘဝင်တွေကလည်းမြင့်သွားတော့တာပေါ့ဒါကြောင့်မို့နောက်ဆုံးတော့ဖះပါတက်လုံးချင်တဲ့စိတ်တွေပေါက်သွားတာနော်အဲ့ဒါမျိုးတွေဖြစ်လာတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကငါဖះသာသနာတော်တဲ့ဝင်လာတော့ကတော့တန္တရာဝဆင်းရဲဒုက္ခကလွတ်ချင်လို့ဆိုတဲ့ရည်ရွယ်ချက်ကောင်းတဲ့ရည်ရွယ်ချက်နဲ့ဝင်လာတာပါတဲ့ဝင်တော့ကတော့ ဒါပေမဲ့ဝင်လာပြီးတဲ့အခါကျတော့လက်လာပါတယ်ရလာတယ်နော်အယိုအသေးတွေခံရတယ်ကြော်သောဂုံတရင်တွေဖြစ်ပေါ်လာတယ်တဲ့အဲ့ဒီဖြစ်ပေါ်လာတဲ့အချိန်မှာအဲ့ဒီယဟန်တော်သည်တဲ့ရှေ့ဆက်တရားမကျင့်တော့ဘဲနဲ့အဲ့ဒီဂုံတွေပကာတနာလက်လာဘတွေကိုအဟုတ်ထင်ပြီးအဲ့ဒါနဲ့ပျော်ပါပြီးတော့ကိုကိုကိုမန်နေတက်သူတစ်ပါးတွေနှိမ် အဲ့လိုလှုပ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာငါဖျားသာသနာတော်ရင်းကရုပ်လျော့သွားတယ်အဲ့ဒီပုဂ္ဂိုလ်ကိုဂိုင်းပြားထမ်းပြီးပြန်တဲ့ပုဂ္ဂိုလ်လို့ပြောတယ်နံပါတ်1ဂိုင်းပြားထမ်းပြီးပြန်တဲ့ပုဂ္ဂိုလ်ဆိုတာကနာမည်လတ်လာဘဂုံတရင်ကြီးအောင်လှုပ်ပြီးတော့မတရားဖို့တရားကိုတကယ်ရအောင်လှုပ်မသွားဘဲနဲ့သီလသမารိပညာအကျင့်တွေကို အဆင့်တင်ကြင့်မသွားဘဲနဲ့နေတဲ့ပုံကိုကိုအဲ့ဒါဂိုင်းပြားကိုအနှစ်ထင်ပြီးတော့ယူပြီးသွားတဲ့ပုံကိုပဲဒါကယဟန်တော်တွေအတွက်ပြောတာဦးဇင်းတော်တရားတော်မတွေပဲရောသာသနာတော်ကြီးနဲ့တွေ့တယ်သာသနာကိုကိုးကွယ်ကြတယ်သာသနာစိတ်ကကြတယ်တချို့တလေလဲကြောင်းထဲမှာသွားပြီးတော့ဂောဘကတွေလောက်ကြတယ် တချို့တလေလဲအပြင်ကနေမှတခါတည်းကိုးွယ်ကြတယ်စိတ်ကကြတယ်ကိုးွယ်စိတ်ကပြီးတော့တချို့တချို့သောပုဂ္ဂိုလ်များကငါကဂောဘကပဲဆိုပြီးတော့တခါတည်းအကုန်တွေ့တဲ့လူဆရာလှုပ်ပြီးတော့ तू ကအခုပြောသလိုပဲတရားလှုပ်ဆိုတော့မလှုပ်ဘူးเนาะ तू ဆရာပဲလှုပ်ချင်တော့တာကြံတဲ့လူတွေငေါ့မဲငန်းမဲ तू ကတရားလှုပ်ဆိုတော့မလှုပ်ချင်ဘူး ဦးသိန်းအရင်တော့ကလည်းကြုံရဘူးတဲ့ခါတဲ့သီလကလည်းမလုံးချုံတောက်လိုက်စားလိုက်ဒါပေမဲ့လည်းအဲ့လိုပဲယာတုအာနာယူထားဩကြည်တနာတာတနာတာဦးဇင်းတို့ကတော့လေတကယ်မြတ်စွာဘုရားသာသနာတော်မြတ်ကြီးထဲမှာကုသိုလ်တွေရအောင်ယူရမယ်ကုသိုလ်တွေယူရမယ်ကုသိုလ်ရအောင်လုပ်ရမယ်ဆိုတာကို မလုတ်ပါပဲနဲ့အဲ့ဒီမှာတင်တခါတည်းအမောက်မောက်အမားမားနဲ့တခါတည်းဟိုတုန်းကဆိုရင်ဂောဘကမလုတ်ခင်တုန်းကတန်ခါပြမားရမှာအရန်ကြောက်တယ်ဂောဘကလည်းလုတ်ပြီးတော့တန်ခါလည်းမကြောက်တော့ဘူးပြမားစရာကြီးဖပြမားတော့လားပြည်တွင်မာရောပြည်ပမာရောဒါဥစဉ်ကမေတ္တာစေတနာနဲ့တရားဓမ္မတွေပြောတာနော်ကိုယ့်ရဲ့ကုသိုလ်ရဖို့ကိုကြောင်းသွားတယ် လှူခြင်းတရားရှိလှူတန်းတရားရှိတန်းလှူတန်းပေးကံကိုကုသိုလ်ရဖို့သွားတာတဲ့ဟိုဘုန်းကြီးကဘလို့လဲဒီဘုန်းကြီးကဘလို့လဲဒီဘုန်းကြီးဒီလှူတာတွေကဘလို့သုံးနေတယ်လဲဟောပြဿနာသွားလောက်တာကိုကကိုလှူပြီးပြီးရောဘောသူကသူဘုန်းကြီးဘာသုံးသုံးဟုတ်တယ်မဟုတ်လားသူကသူဘုန်းကြီးသုံးတာသူကသူတရားသဖြင့်သုံးရင်အဲ့ဒါဘုန်းကြီးကောင်းမတရားသဖြင့်သုံးရင်ဘုန်းကြီးခံမှာအကိုနဲ့မဆိုင်ဘူးလေ အဲ့ဒီလိုမနေတတ်တဲ့အခါကျတော့ကိုလှူပြီးသားလေးကိုတခါတည်းအဲ့ဒါဟိုဘုန်းကြီးဟိုလိုသုံးသလားဒီဘုန်းကြီးကဒီလိုသုံးသလားဟိုကဟိုလိုဒီကဒီလိုဘုန်းကြီးတွေတော့အပြစ်ပြောကြကောဘကလုံနေတဲ့ပုံကိုယ်တွေကလည်းအခုပြောသလိုပဲအိုးတခါတည်းဟိုဘုန်းကြီးနှင်းချဒီဘုန်းကြီးနှင်းချတခါအမေရိကဦးဇင်းလေးတစ်ပါးပြောတယ်ဟိုတုန်းကနာမည်ကြီးဆရာတော်ကြီးတဲ့တပည့်တော်ထုတ်တော့မပြောတော့ပါဘူးတဲ့အဲ့ဒီဆရာတော်ကြီးကို ကျောင်းပေါ်ကနှင်ချလိုက်တဲ့တကားက तू ကတွေ့တိုင်းတွေ့တိုင်းကြွားတာတဲ့ငါအဲ့လိုဘုန်းကြီးတော်ငါနှင်ချခဲ့တာกว่าဆိုပြီးတော့သာသနာတော်တွင်မှာကုစုလိုခြင်းလို့ဂောပကလှုပ်တယ်ဖះသာသနာကိုးကွယ်တယ်ကိုးကွယ်ရင်းနဲ့နော်နာမည်လေးတွေရလာတယ်ဟာဘယ်သူကတော့ဘလို့လှုပ်တယ်တဲ့ဘလို့လှုပ်တယ်နာမည်လေးတွေအဲ့ဒီရလာတဲ့နာမည်လေးလောက်နဲ့ကိုကိုကိုအသုံးချပြီးကိုဘွားကြီးကိုဖျက်ဆီးပြစ်တာ နာမည်ဂုံတရင်လေးရယုံလောက်နဲ့ကိုကိုကိုဟုတ်လာပြီထင်ပြီးတော့ဖြက်စီးပြင်းရင်အဲ့ဒီတကာတကမကလည်းဂိုင်းများထံပြန်တာပဲတဲ့အနှစ်ရသလားမရဘူးเนาะအနှစ်မရသေးဘူးเนาะတန်ဃာတော်တွေပေါ်မှာအခုပြောသလိုပဲဒါဥစဉ်တို့ကဒီအဆုံးမတွေဘာကြောင့်တကာတကမတွေသိသလောက်မျှဝေပေးနေရတာလဲဆိုတော့သာသနာကိုးကွယ်တဲ့နိုင်ငံနဲ့မကိုးကွယ်တဲ့နိုင်ငံကွာတယ်เนาะ ဦးစင်းတို့မြန်မာနိုင်ငံမှာ အခုအမျိုးမျိုးတွေဖြစ်နေတာအကြောင်းနေမှာလဲအဲ့ဒီအကုသိုလ်တွေလည်းပါတယ်။တန်ဃာတော်တွေပေါ်မှာအတင်းပြစ်မှားနေကြတဲ့ကံတွေလည်းရှိတယ်။မကောင်းတဲ့တန်ဃာလည်းရှိမှာပဲကောင်းတဲ့တန်ဃာလည်းရှိမှာပဲတခါတလေကြောင့်တိမ့်ကြုံပြီးတော့တခါတည်းဟာဘုန်းကြီးတွေကဘလို့ပါကွာလှုပ်လိုက်အဲ့အဲ့ဒါဆိုရင်တန်ဃာသွားပြစ်မှားအဲ့ဒါဆိုရင်ပြောတဲ့ဗဇက်ဒုက္ခရောက်အခုအရင်သာသနာထွန်းကားခဲ့တဲ့အာဖဂန်နစ္စတန်တို့ကြည့်။ မှုတ်မှုတ်ညက်ညက်ကြည့်အောင်တခါတည်းဘုံနေနဲ့အမြဲတမ်းတိုက်ခိုက်ဘာလို့လဲဆိုတော့ဖျားတွေဖြတ်ကြစီးကြလောက်ကြတာလေနော်ဦးဇင်းတို့နိုင်ငံကလည်းဒီတိုင်းပဲသာသနာနဲ့ပတ်သက်ပြီးတော့ကုစုတွေရအောင်ယူတတ်လို့ရှင်ကုစုအယံ့ရတာဖျားသွားတစ်ချိန်ရှက်ခိုးလိုက်နဲတဲ့ကုစုမဟုတ်ဘူးရွှေလဲသွားချလိုက်နဲတဲ့ကုစုမဟုတ်ဘူးကြောင်းသွားဩလမ်းတွေ့တွေ့တဲ့နေရာမှာတန်ဃာတွေဆွန်းလောင်းလို့ရဘလောက်ကန်ထူးတယ်လဲနော် ဦးဇင်းဆိုဦးဇင်းမယ်တော်ကြီးအဲ့ဒါအိမ်ရှိကစာတင်တိုက်ကတန်ဃာတွေ560 90ရှိတယ်အဲ့ဒီတန်ဃာတော်အရှင်မြတ်တွေဆွမ်းငံကြွတာဦးဇင်းဆိုမယ်တော်ကြီးနေတိုင်းလောက်ခိုင်းတာမယ်တော်ကြီးနေတိုင်းလောက်နော်အဲ့လိုကုသိုလ်မျိုးမရဘူးဦးဇင်းဟောဒီမှာဩစတြေးလျမှာဝါဝါဆိုကနာနီဝါဆိုနဲ့ကထိန်လောက်ပဲတန်ခါ၄ပါးပြည့်အောင်ဆုံးကတ်လို့ရတယ်။ဦးဇင်းတော်ခုเจ้าမှာနှစ်ပါးရှိတာ။တန်ခါ၄ပါးဆုံးကတ်ခြင်းလို့မရဘူး ဒါကြောင့်မို့ကုသိုလ်ကိုရအောင်ယူခြင်းနဲ့အမျိုးသားတွေအမျိုးသမီးတွေအတွက်တော့တန်ခါထံကနေမှတခါတည်းကြီးမားတဲ့ကုသိုလ်တွေရအောင်ယူလို့ရတယ်စိတ်ထားနှလုံးသားမမှန်တဲ့ပုံကိုယ်တွေကြတော့တန်ခါတွေပြမတန်ခါတွေစော်ကားကိုကိုကိုဘဝင်နေမြင့်ပြီးတော့တခါတည်းဘာမှပြောမရဆိုမရအဲ့လိုတွေဖြစ်ပြီးတော့တန်ဃာတော်တွေပေါ်ပြမှားကြစော်ကားကြလောက်ကြရင်တော့အော်နည်းနည်းလေး အခုပြောသလိုကြောင်းသွားဖះလေးဝတ်တဲ့ဝတ်ကလောက်လှူဒန်းခေါပကလေးလှုပ်ယုံအဆင့်လောက်နဲ့ဒကာဒကမတွေကိုကိုကိုဒါလေးကိုဟုတ်လာပြီထင်ပြီးတော့အဲ့ဒါနဲ့ကျေနပ်သွားရင်တော့ဂိုင်းပြာထံပြန်တဲ့ပုံကိုပါပဲဒါနော်ဒါဥစဉ်တော့ကိုဟာကိုယ့်ရဲ့စိတ်ဟာဘလို့လဲဒါဆင်ញမ်းမှာနော်ဖះဟောတဲ့ဟာတွေနဲ့ဒါဥစဉ်တော့လည်းအဲ့ဒါဆင်ញင်းနေရတာငါတို့ဟာအခုတရားဓမ္မဟောလာတယ်လတ်လာပါတယ် လူတမ်းမှုတွေဖြစ်လာတယ်ဒီပေါ်မှာตายာနေသလားနှစ်သက်ဓာတ်နဲ့ကြည်နူးသလားမကြည်နူးဘူးဦးဇင်းဒါကြောင့်မို့ဦးဇင်းပြောတယ်ဒီမှာလဲဒီဘက်ကဝင်ဒီဘက်ကထွက်နေတာလို့ဒကာတော်မတွေလှူတယ်လှူတာတွေအခုလှူနေတာပဲအခုနေတိုင်းလည်းအလှူခံနေဦးဇင်းဒီမှာဆိုအလှူခံနေလူလာပြီးတော့လှူခန်းနေကြတာပဲဆရာတော်ကလှူတယ်ကြားတယ်ဖေရတပည့်တော်တို့လှူပါအောင်ဖေရဘလို့ ဖြစ်ပါတယ်ဖေ။တန်ခါလည်းလှူတယ်သီလရှင်လည်းလှူတယ်ဆင်းရဲနေတဲ့ဒကာဒကမတွေလှူတယ်ဦးဇင်းတော်ဆိုဘာလို့လဲဆိုတော့ဒီလတ်လာဘတိလောကဒါလေးနဲ့ကျင်တတ်နေလို့မရဘူးတန်တရာဝုတ်ကလွတ်ချင်လွန်းလို့ကိုဒီဘဝကိုရောက်လာတာလှူဒန်းမှုနဲ့ဒီကုံတဲ့လောက်လေးနဲ့ကိုကိုကိုကျင်တတ်ကြည်နိုးပြီးတော့အဲ့ဒါကိုအဟုတ်ထင်ထားရင်တော့သွားပြီတဲ့မြတ်စွာဘုရားအဲ့ဒါဂိုင်းပြားထန့်ပြန်တဲ့ပုံကိုပဲဘာမှမဟုတ်တဲ့ဒီဂုံလေးတွေဒီသတင်းလေးတွေ ဒါလေးတွေလောက်နဲ့အဟုတ်ထင်သွားတာအပိတတ်တော်စဉ်းစားကြည့်ကိုသေးအဲ့ဒါတွေဘာတစ်ခုမှမပါဘူးနော်ကိုကိုအခုဝိုင်းဝိုင်းလဲနေပါတယ်ဆိုတော့ပြိတ္တတွေအတိုင်းဝိုင်းနေရလဲခဏပဲတော်နေကြတော့အကုန်ခွာသွားကြမှာပဲနောက်ဆုံးတစ်နေ့ကျတော့ကျောင်းတွေဘလောက်ပဲပိုင်ပိုင်ဘာတွေပဲဘလောက်ပိုင်ပိုင်အိမ်တွေဘလောက်ပိုင်ပိုင်အိုးတွေဘလောက်ပိုင်ပိုင်နောက်ဆုံးတော့ဘာတစ်ခုမှယူသွားလို့မရဘူးတဲ့ဂုံတရင်တွေဘလောက်ကြီးကြီး နောက်ဆုံးကိုဘဝကိုလမ်းကိုရှောက်ရမှာအဲ့ဒါကိုသိရင်အော်ဒီဂုံတဲ့နေဒီလလာပါတယ်ဒီအတိုင်းဝိုင်းနေဒါတွေနဲ့ငါ့ကိုငါတင့်တိန်နေလို့မဖြစ်ဘူးဒါလေးနဲ့ကျင့်တတ်နေလို့မဖြစ်ဘူးမြတ်စွာဘုရားသာသနာတော်တွင်ငါတို့ကကိုးကွယ်တာစိကတ်တာဒီကုစုရခြင်းလို့နော်အာဟိုဂောဘကလို့ဟိုဥက္ကဋ္ဌကြောင့်မဟုတ်အတွင်းရမှုဆိုတဲ့ဂုံကြောင့်မဟုတ်ဘူးနော် အာတခါတည်းဒီတခါကြီးကလှူလိုက်တာတန်းလိုက်တာလို့သူများကဒါနအပေါ်မှာအထင်ကြီးဖို့မဟုတ်ဘူးနော်ကိုကလှူတယ်တန်းတယ်ဆိုတော့ဘေးကဝိုက်မြောက်ပြီလေဟာမင်းတို့ကလှူနိုင်လိုက်တာကွာဆိုရင်ကိုကိုဘဝင်နဲ့မြင့်နေပြီဘဝင်နဲ့မြင့်နေတဲ့အခါကျတော့ကိုကကိုကိုအဟုတ်ထင်လာတယ်ဘာဖြစ်လဲအမမင်းတို့ငါလောက်လှူနိုင်လို့လားဟော तू ကဘေးမင်းခေါ်တော့တာ तू ကကိုကနည်းနည်းလှူပြီးလို့နည်းနည်းဖြစ်လာရင်အဲ့ဒါကြောင့်မို့အဲ့ဒီအဆင့်လောက်နဲ့ ကျေနပ်နေကြမယ်ရောက်ရနေကြမယ်ဆိုရင်ဦးဇင်းတို့ဒကာတော်မတွေကလည်းဂိုင်းပြားထန့်ပြန်လာပါဒါကြောင့်မို့ဒါနာလေးနဲ့လည်းမကျေနပ်ပါနဲ့နော်ကြောင်းနေသွားပြီဖရာတကားကြောင်းတကားလောက်ရတယ်ဆွေယုံလေးနဲ့လည်းမကျေနပ်ပါနဲ့ဂောဘကလောက်ရတယ်ဆွေယုံလေးနဲ့လည်းမကျေနပ်ပါနဲ့ဒီဂုံတဲ့ဒီဟာလေးတွေဆိုတာဘာမှမဟုတ်ပါဘူးနော်ပြောကျင်တာကဟာငါသူများတွေဟာဖရာတကားကြီးတဲ့ ကြောင်တကာကြီးတဲ့ယဟန်တကာကြီးတဲ့မေတော်ကြီးတဲ့ခမဲတော်ကြီးတဲ့ဆိုတာ ਨੇ ဒါနဲ့ကျင်납မနေပါနဲ့တကာတကမတွေเนาะအဲ့ဒီဂုံတရင်လေးအဲ့ဒီလောက်လေးဟာဘာမှမဟုတ်ဘူးယဟန်တော်တွေလည်းပဲဒါလေးတွေနဲ့ကျင်납ပြီးတော့နေရင်အဲ့ဒီယဟန်တော်ဒီဂိုင်းများကိုထမ်းပြီးတော့ပြန်တဲ့ပုံကိုနဲ့တူတယ်ဒါကြောင့်မို့တကာတကမတွေကလည်းဖះအမအကြောင်းအမဖះတကာယဟန်တကာနော်ဟိုဂောဘကအတွေ့ရမှုတဲ့ဥက္ကဋ္ဌတဲ့ဟိုဒီဒီဒီဆင်းလောက်လေးနဲ့ ကျေနပ်မနေပါနဲ့ကုသိုလ်တွေရအောင်ယူပါတန်ဃာတော်နဲ့ပတ်သက်ပြီးတော့ကုသိုလ်တွေကိုရနိုင်သမျှရအောင်ယူသမ်းပါဘယ်တော့မှတန်ဃာပေါ်မပြစ်မှားပါနဲ့နော်ဦးဇင်းတို့မြန်မာနိုင်ငံဆိုဦးဇင်းရောက်တဲ့နေရာတိုင်းဒီတရားထက်တဲ့ဟောတယ်ဘာလို့လဲဆိုတော့အခုနိုင်ငံရေးအဖြစ်ရှုပ်ထွေးနေတဲ့ကာလာကြီးမှာနော်အမျိုးမျိုးတန်ဃာတော်တွေအသုံးချမှုအမျိုးမျိုးနိုင်ငံရေးအသုံးချမှုဘာသာရေးအသုံးချမှုအသုံးချတဲ့ကြားထဲမှာမတိနားမလဲတဲ့ ကလဲတွေကတခါတော့ဘုန်းကြီးတွေဆဲလို့ဆဲဟေးမလောက်ရဘူးမင်းတို့ဒီဘုန်းကြီးတစ်ပါးမကောင်းရင်အဲ့တစ်ပါးပြောရင်ပြောမင်းတို့ကြံတဲ့တန်ခါသွားမလုံးနဲ့၄ပါး၄ပါးတဲ့လို့ရင်တန်ခါအဲ့ဒါကိုတန်ခါထုကိုမြန်နှုတ်နဲ့သွားဆဲလိုက်မယ်ဆိုမင်းတို့ဘဝအဲ့ဒါနောက်ဘဝမှာအင်မတန်ကြောက်เสียကောင်းတယ်ဆုံးမရတာเนาะဒါကြောင့်မို့အခုလည်းပဲတရားဓမ္မတွေတရားတွေလုံနေကြတယ်သာသနာပြုနေကြတယ်လှူနေကြတယ်တန်းနေကြတယ်ဆိုတော့ ဥစဉ်ကဒီတုတ်တန်ဟောရခြင်းကဒကာဒကမတွေအပြစ်မဖြစ်စေခြင်းလို့နော်အနှစ်ကိုရအောင်ယူသွားစေခြင်းလို့အခုဒါအကာတွေကိုပြောနေတာနော်ဖះမအကြောင်းမဟိုဟိုလိုလှူနိုင်တယ်ဒီလိုလှူနိုင်တယ်နော်ဟိုဒါလောက်အဆင့်နဲ့ဂုံယူပြီးတော့မကျေနပ်ကြပါနဲ့ဆက်ပြီးတော့လောက်ကြသမ်းပါနော်အဲ့ဒါကြောင့်မို့မြတ်စွာဘုရားနံပါတ်1အဲ့ဒီတောထဲမှာတက်ကိုင်းထမ်းပြီးတော့နော်ပြန်တဲ့ပုဂ္ဂိုလ်တဲ့နံပါတ်1ပုဂ္ဂိုလ်က နောက်တူကလာတယ်တဲ့သူကကြတော့အာဒီဟာအကိုင်းနေဟာဒါအနှစ်မှမဟုတ်တာလို့သိတယ် तू ကဘယ်ဟာကို तू ကအနှစ်ထင်လဲဆိုတော့ပင်စီရဲ့အပေါ်မှာတက်နေတဲ့အပွေးတွေကို तू ကအနှစ်လို့ထင်ပြီးတော့အဲ့ဒီအပွေးတွေကိုခွာပြီးတော့ထမ်းပြီးပြန်သွားပြန်ရောအဲ့ဒီပုဂ္ဂိုလ်ရောမင်းတို့အနှစ်ရသွားသလားမြတ်စွာဘုရားမရဘူးဖေရတယ် तू ကလည်းအပွေးကိုအနှစ်ထင်တာဝိုးတဲ့အဲ့ဒီတိုင်းပဲတဲ့ငါဘုရားရဲ့သာသနာတော်တွင်မှာယဟန်ကိုပြုလာကြတယ် တန္တရာဝဋ်ဒုက္ခကလွတ်ချင်လွန်းလို့အောနာတေကလွတ်ချင်လွန်းလို့ဆိုပြီးယဟန်ပြုတ်လာတာတဲ့အဲ့ဒီပုဂ္ဂိုလ်ဟာဂုံနေသတင်းတွေကြော်တော်တွေတော့အော်ဒါတွေကအကာတွေပဲတော်ပြီအဲ့ဒါတွေနောက်မှာဂုံနောက်ကလည်းမလိုက်ဘူးပကာသနလည်းနောက်လည်းမလိုက်ဘူးတော်ပြီငါသီလကိုငါဖြည့်ကျင့်မယ်ဆိုပြီး तू သီလဖြည့်ကျင့်တယ်သီလနဲ့တရားနေတယ်အဲ့ဒီယဟန်တော်ဟာအမြဲတမ်းသီလကိုလေးစားပြီးသီလနဲ့နေတယ် ဟောသီလနဲ့နေပြီ तू ကဘာပြန်ဖြစ်ပြန်လဲဆိုတော့ကြံတဲ့ယဟန်တွေအောင်မကိုတော်တို့ကတပည့်တော်လို့သီလရှိတာမှတ်လို့ဆိုပြီးတခါတဲ့ तू ကအဲ့ဒီမှာ तू သီလ तू ချီးမွမ်း तू သီလ तू ဂုံယူပြီးတော့ကြံတဲ့တန်ဃာတွေကိုနှိပ်ကွပြန်တယ်ဟောဆက်ပြီးတော့နောက်ထပ်ကျင့်ရမယ့်အကျင့်ကို तू မကျင့်တော့ဘဲနဲ့အာငါသီလလုံခြုံတယ်မင်းတို့ကငါတို့သီလလုံခြုံတာမှမဟုတ်တာ အဲ့ဒီလိုနဲ့ကိုကိုကိုသီလလုံခြုံမှုအစင်လဲတစ်ခုလောက်နဲ့ကြာတဲ့ပုံကိုယ်တွေကိုသွားပြီးတော့နှိမ်လိုက်ချိုးလိုက်နဲ့လောက်ပြီးတော့သူ့ဘဝကြီးသူဖြက်စီးသွားပြီးတော့ရုပ်လျော်သွားပြန်တယ်နော်ဒါယဟန်တော်ဒီဘက်ကလူတွေဘက်ကလည်းဒီတိုင်းပဲကိုကငါးပါးသီလလေးလုံရင်အဲသီလမရှိတဲ့လူတော့အထင်သေးပြန်ရောကိုကဥပုပ်သီလလေးစောင့်ရင်နင်တို့ဥပုပ်သီလမှမစောင့်မဲနဲ့ငါတို့ကဘလို့စောင့်နာဟော ကိုယ့်ရဲ့ဥပုသ်သီလစောင့်တာလေကိုယ့်ရဲ့ငါးပါးသီလစောင့်တာလေကိုသီလရှိတာလေကိုမှုသားစကားမပြောတာလေလိန်ညာမပြောတာလေကိုပဲဂုံယူဂုံယူပြီးတော့သူတစ်ပါးတွေကို ချိုးတယ်နှိမ်တယ်အဲ့ဒီပုံကလည်းခိုင်းပြထမ်းပြန်တာတော့မဟုတ်သူကအပွေးကိုထမ်းပြန်တာငါမှသီလရှိတယ်မင်းတို့ကငါလောက်သီလရှိလို့လားဆိုပြီးတော့သူတစ်ပါးတွေရဲ့အပေါ်မှာသီလနဲ့နှိမ့်ဆက်တာသီလနဲ့ကဲရဲ့တာသီလနဲ့ရှုံချတာ ကိုယ့်ရဲ့သီလကိုအထင်ကြီးပြီးတော့အတ္တတွေမာမာနတွေဖြစ်ပြီးတော့သူတစ်ပါးကို နှိမ်ချပြီးတော့သွားတဲ့ပုဂ္ဂိုလ်ကလည်းမြတ်စွာဘုရားကချက်သားတော်တဲ့အဲ့ဒီပုဂ္ဂိုလ်ကလည်းပဲအပွဲတွေကိုခွာပြီးတော့ထမ်းပြီးတော့အနှစ်လို့ထင်ပြီးတော့ပြန်သွားတဲ့ပုဂ္ဂိုလ်ဒီသီလအကျင့်ဒီဟာလောက်နဲ့ဘုရားသာသနာဆုံးမရောက်သေးဘူး အဲ့ဒီတော့နောက်တတ္တိယပုဂ္ဂိုလ်တယောက်ကတော်တဲ့ကိုလာပြန်ပြီတဲ့။ तू ကလည်းအနှစ်ရှာတာ။အနှစ်ရှာတော့ तू ကကြတော့သစ်ပင်ရဲ့ဂိုင်းပြားဂိုင်းနာကလည်းအနှစ်မဟုတ်ဘူး။သစ်ပင်ရဲ့အပွေးတွေကလည်းအနှစ်မဟုတ်ဘူးလို့သိတယ်။ဒါပေမဲ့အဲ့ဒီမှာအပေါ်ကသစ်ပင်ကိုပတ်ရန်ထားတဲ့အခွန်နေအဲ့ဒီအခွန်ကြီးတွေကိုကြတော့ तू က သွားပြီးတော့အနှစ်လိုထင်ပြီးတော့အဲ့ဒီသစ်ပင်ကအခွန်နဲ့အကုန်ခွာပြီးထမ်းပြီးယူပြီးပြန်သွားပြန်ရောခြေသားတို့ငါဖျားသာသနာတော်တွင်မှလည်းပဲယဟန်တော်တွေသည်သန္တရာဝဆင်းရဲဒုက္ခကိုလွတ်ချင်ပါတယ်လွတ်ချင်ပါတယ်ဆိုပြီးတော့ဟောဒီငါရဲ့သာသနာတော်ကြီးကဲကိုဝင်ခဲ့ကြတယ်ဝင်ပြီးတော့အဲ့ဒီပုံကိုယ်တွေကလည်းတဲ့ဂုံသတင်းကြော်တော်မှုတော့မလိုက်ဘူးတဲ့ ဂုံတွေလတ်လာပါတွေတော်ပြီငါအဲ့ဒါတွေမလိုက်တော့ဘူးဆိုပြီးနေနိုင်တယ်နောက်ထပ်တခါတဲ့သီလတွေကိုလည်းကျင့်ပြီးတော့နေနိုင်တယ်အဲ့ဒီကနေပြီးဩဒီဂုံတရင်ကြော်သောလောက်နဲ့သာသနာတွင်ဟာငါအတွက်အနှစ်သာရမဟုတ်သေးဘူးနော်သီလလုံခြုံရောက်လောက်နဲ့အနှစ်မဟုတ်သေးဘူးငါတရားအထုတ်ရမယ်ဆိုပြီးတော့ တမထာတရားတွေကိုအားထုတ်လိုက်တယ်တမာတိရအောင်လုပ်တယ်နံပါတ်3ပုဂ္ဂိုလ်ကတမာတိတွေအားကောင်းပြီးတော့လဲလာရောသွားပြန်ရောတဲ့ကြံတဲ့ပုဂ္ဂိုလ်ကိုအောင်မမင်းတို့ကငါလောက်တရားထိုင်နေလို့လားအဲငါတမာတိဘလောက်ထိရတယ်ဘဏ္ဍနာကြီးထိုင်နိုင်တယ်ဆိုပြီးတော့ကိုထိုင်နိုင်တာလေးပေါ်မူတည်ပြီးတော့သူမြသွားပြီးတော့ချိုးကြနှိမ်ကြနဲ့လောက်ပြန်ရောတဲ့အဲ့ဒါတတ္တိယပုဂ္ဂိုလ် အဲ့ဒီယဟန်ဟာသူ့ရဲ့တမာတိလေးနော်ပွားများမှုလေးသူကသူအမဂုံတော်ပွားမယ်ငါတနေ့ကိုဂုံတော်ဘောင်ဘလောက်ပွားတယ်အာမင်းတို့အဲ့လောက်မပွားနိုင်ဘူးလားဟောသူများကိုသွားပြီးတော့အာငါတနေ့အာနာပါနဘလောက်မှတ်တယ်အာတမာတိကိုငါဘလို့ထူထောင်းတယ်အစရှိသဖြင့်မေတ္တာကမ္မထာငါဘလောက်ပွားတယ်အာတနေ့ငါမေတ္တာတုတ်ကို108ခေါက်ရွတ်တာအာမေတ္တာကမ္မထာဘလို့ပွားတာမင်းတို့ကလုံနိုင်လို့လားဟော သမထအလုတ်တွေကိုလုတ်တဲ့အလုတ်တွေကိုကိုကိုကိုအထင်ကြီးပြီးတော့သူတော်ဘာတွေကိုနှိမ်နေချိုးတယ်မင်းငါလောက်လုံနိုင်လို့လားဆိုပြီးတော့အဲ့ဒီကနေဒီပုဂ္ဂိုလ်ကရှေ့ဆက်မကြိုးသားတော့ဘူးအဲ့ဒီတမာတိနဲ့လမ်းဆုံးသွားအဲ့ဒီတမာတိနဲ့လမ်းဆုံးသွားတဲ့ပုဂ္ဂိုလ်ကလည်းပြန်ဇန်လျှော့သွားမှာပဲနောက်ကြတော့လျှော့ကြသွားမှာအပယ်လေးပါလွတ်ပြီလားမလွတ်သေးဘူး နံပါတ်1ဂုံပကာတနာရယုံနဲ့လည်းအပယ်မလွတ်ဘူးဖရတဲ့အကြောင်းဆောက်ကုသိုလ်ကောင်းမှုတွေလုပ်ပြီးဂုံတွေကြီးလာပါရဲ့အဲ့ဒီဂုံတွေကြီးလာယုံနဲ့လည်းမလွတ်သေးဘူးမဟာသောတာပန်မှမဖြစ်သေးတာသီလာလေးလုံခြုံပါတယ်ဆိုရုံနဲ့လွတ်လားမလွတ်သေးဘူးသမထတွေငါပွားနေပါတယ်ဆိုရုံနဲ့လွတ်သလားမလွတ်သေးဘူးအဲ့ဒီတော့တရားဓမ္မတွေဘက်ကလှည့်ကြည့်တော့ရော ။အော်ငါတနေ့တနားထိုင်နိုင်တယ်ငါတနေ့9နာရီထိုင်နိုင်တယ်နင်ကငါလို့ထိုင်နိုင်လားသဟောသူတစ်ပါးသွားကြည့်ရတယ်မလောက်ရဘူးเนาะကိုကတော့အာထုတ်တာငါတော့ဘလောက်ထိအာထုတ်နိုင်ပြီတမာတိကိုစိတ်ကိုဘလို့ထားနိုင်တယ်မင်းတော့ငါလို့လောက်နိုင်လို့လားဆိုပြီးတော့အဲ့ဒီတမာတိပေါ်မှာမူတည်ပြီးမန်နေတက်သွားတာအဲ့ဒါနောက်ကမန်သည်အကုသို့ရှေ့ကတမာတိရောက်လောက်တာဒီကုသို့ကုသို့ကိုအကြောင်းပြုပြီးတော့တမာတိ ကိုအကြောင်းပြုပြီးတော့နောက်ကအကုသိုလ်တွေမာနေလိုက်တယ်မာနတွေလိုက်တယ်ဒိဋ္ဌိတွေလိုက်တယ်ဒေါသတွေလိုက်တယ်အကုန်လုံးအကုသိုလ်တရားတွေဖြစ်ပေါ်ရတယ်ဒါကြောင့်မို့ဦးဇင်းတို့တရားအထုတ်တဲ့ပုံကိုယ်တွေဆိုရင်ပိုးတတိထားရတယ်နော်ပိုးတတိထားရတယ်ဦးဇင်းတို့ငငယ်တုန်းကကျောင်းနေမှာဆိုတဲ့လင်္ကာရှိတယ်နော်လောဘမူလာနိစာရွှေကျင်တဲ့ ဒေါသမူလာနိစာသူဓမ္မာဒွာဓတာအာကုဒလာရိတ်တာနော်အဓိပ္ပာယ်ကဘာပြောလဲဆိုဦးဇင်းတို့ကသာသနာမှာဂိုင်းကြီးကိုဂိုင်းရှိတယ်အဲ့ဒီထဲမှာသူဓမ္မာဂိုင်းဆိုတာဒါအခုအများဆုံးဂိုင်းပေါ့တန်ခါအများဆုံးအခုလက်ရှိဗမောဆရာတော်ဘုရားကြီးတို့အဲ့ဒါဆရာတော်ဘုရားကြီးဒါသူဓမ္မာဂိုင်းဘက်ကတန်ခါအများဆုံးဂိုင်းပေါ့ဒုတိယအများဆုံးကရွှေကျင်ဂိုင်းအခုပါမောက္ခချုပ်ဆရာတော်တို့တိရိကူဆရာတော်တို့ ဒါအဲအဲ့ဆရာတော်ကြီးတွေကဒါရွှေကျင်ခိုင်းဘက်ကအဲ့တော့အဲ့တော့ဆရာတော်တွေကဘာပြောလဲဆိုတော့ရွှေကျင်ခိုင်းကကြတော့ဆရာသမားတွေကဆုံးမတယ်အမြဲတမ်းလူချိတ်သွားတယ်လာတယ်ဆိုလို့ရှိရင်ဘလို့နေဘလို့ထိုင်အဲ့ကြတော့ဟိုကသူဓမ္မဘက်ကခိုင်းကအဲ့ဒါဘာပြောလဲရွှေကျင်ကတခိုးပါကွာတဲ့သူကနော်အဲသူကဟိုပေါ်ပေါ်ထင်တယ်မလို့ဘူးသူကဟိုခိုးလောက်တယ်ပေါ့ပြောကျင်တာတော့ အဲ့ဒါကြောင့်မို့ရွှေကျင်တွေကလောဘကြီးတယ်တဲ့အဲ့ဒါနဲ့ဒီဘက်ကဟွာပြန်ပြီးတော့တန်ဃာတွေကပြန်ပြောတယ်ဟွာသူတမဘက်ကဘုန်းကြီးတွေကြတော့အာထစ်ကလေးဆိုထုလိုက်မယ်ရိုက်လိုက်မယ်လောက်တာကိုအခုဥမာမစိုးရင်ကြောင်းတိုက်ကြီးတော့ဆိုခဏနဲ့ပြဿနာတွေအဲ့ဒါမျိုးတွေအစိုးရနဲ့ဆိုလဲခဏနဲ့နာမည်ကြီးတယ်လေအဲ့ဒါမျိုးတွေဆိုတော့ဒေါသကြီးတာကိုဆိုလိုတာအဲ့တော့သူတမတွေဘက်ကကြတော့ထစ်ကလေးဆိုဒေါသကြီးတော့အဲ့ဒါဒေါသမူလာနိစာသူတမာ လောဘမူလာနိစာရွှေခြင်းရွှေခြင်းကလောဘကြီးတယ်ပေါ့ဒွါဒတ်တာအကုသလာရိတ်တာတဲ့ရိတ်တာကြတော့လောဘရောဒေါသရောမောဟရော12ပါးလုံးအကုန်ရှိတယ်တဲ့ရိတ်တာကိုပြောတာနော်အဲ့ဒါကြောင့်မို့ဦးဇင်းတို့ကဒါဟိုစာသူလေးကိုဘယ်သူမှထိခိုက်စေချင်လို့ပြောတာမဟုတ်ဘူးတရားအထုတ်တဲ့တရားပြတဲ့ဦးဇင်းတို့တရားအထုတ်တဲ့ဒကာဒကမဦးဇင်းတို့ဘက်ကဆင်ញင်ဖို့ကိုပြောတာနော်ဘာလို့လဲဆိုတော့တရားဓမ္မ အထုတ်ပါတယ်လို့ပြောပြီးတော့လောဘအားလည်းကြီးလို့မကောင်းဘူးလုံနေတာတော့တရားတရားလို့ပြောနေပြီးတော့ဟာလိုချင်လိုက်တဲ့လောဘတခါတည်းထက်ကလေးဆိုဟာကြီးလိုက်တဲ့ဒေါသအဲ့ဒီလိုတခါတည်းလောဘအာကြီးဒေါသအာကြီးမောဟအာကြီးရင်ဘေးကလူကကြည်သံပြောတော့တရားတရားပြောတော့လုံနေတာကတရားပြောတော့တရားဒီဘက်မှာကျတော့လှုပ်တော့ကာယကာယဖြစ်ကုန်ပြီဆိုတော့ ရိုးရိုးတာမန်လူတယောက်ကြည့်တာနဲ့ဒီဘက်ကတယောက်ကြည့်ရမတူဘူးနော်အိမ်မှာဒကမာကြီးတော့ဒီတိုင်းတာမန်နေကြံတဲ့လူကဘာမှမဖြစ်ဘူးအဲသူကသူနေရသလိုနေတာအာကိုကတရားသမားလို့အမိခံပြီးတော့လောဘဒေါသမောဟထွက်လာပြီးတော့ဘေးကတောက်ထောက်ကြည့်လာအဲကြည်သံပြောတော့တရားအဲဆိုတော့မြင်းလာတာပြောတာအဲ့ဒါကြောင့်မို့တရားဓမ္မကိုလှုပ်လာပြီဆိုရင်ကိုယ့်ကိုဘေးကတောက်ထောက်ကြည့်လာတောက်ထောက်ကြည့်လာ အမျိုးမျိုးကြည်လာတော့ဦးစင်းကိုဒီမှာနိုင်ငံခြားအမျိုးသမီးတယောက်ကပြောတယ်ဆရာတော်တဲ့ဆရာတော်ဘဝနေရတာမကျင့်ကြဘူးလားတဲ့ဘာလို့တော့ဆရာတော်ဘလို့နေလဲဘလို့စားလဲဘေးအကုန်လိုက်ကက်ခတ်နေတာပဲအေးကိုယ့်ကိုပုံမှန်ပဲဒီတိုင်းနေနေတာဘလို့ဟန်လဲဆောင်တာလည်းမရှိဘူးဒီတိုင်းပဲဒီတိုင်းပြောတယ်ဒီတိုင်းနေတယ်ရိုးရိုးရှင်းရှင်းနေတော့ဘာပူစရာလိုလဲနော်အဲ့ဒါကြောင့်မို့အခုလည်းပဲ တရားတွေအားထုတ်တယ်ကိုယ်တမာဒီလေးပေါ်မှာအခြေခံပြီးတော့တခါတည်းသူတစ်ပါးတွေပေါ်မှာနှိပ်ကွက်တယ်သူတစ်ပါးတွေပေါ်သူတို့လို့လုံနိုင်သလားငါတို့လို့လုံနိုင်သလားငါတို့ကဘလို့တဲ့အရိတ်တာပြိုင်ညဆရာပြိုင်ညဂိုင်းပြိုင်ညကဏပြိုင်ညအဲ့ဓာတွေကလည်းအရန်ကြီးရှုပ်ထွေးလာသာသနာတော်တွင်မှာနော်အဲ့ဒီတော့ဘာဖြစ်လာလဲသူ့ဆရာငါဆရာတွေကို ပြမလာကြသူ့ခိုင်းငါခိုင်းတွေပြမလာကြတယ်တကယ်တမ်းကတော့အားလုံးကဖះအောက်မှာပဲရှိရမှာ အားလုံးကဖျားဟောနဲ့အညီကိုပဲသွားရမယ်ဟာကိုအဲ့ဒါကိုဟောကမာစီကဟောကမောကောကအဲ့ဒီမှာ labor တွေအတက်ခံလိုက်တာဂိုင်းကနတွေအတက်ခံလိုက်တာအဲ့ဒီဂိုင်းကနအစွဲတွေအာကြီးလဲအာကြီးရော ကြံတဲ့ဆရာတော်ကြီးတွေတမတော်ကြီးတွေပြမကုန်တယ်မိုးကိုဆရာတော်ကြီးကလည်းဓာတ်တော်တွေတောင်ကျွေးနေဆရာတော်ကြီးမာစီဆရာတော်ဖရာကြီးဆိုတာလဲတန်ဃာယရဏတင်းနဲ့ဆရာတော်ဖရာကြီး သဲအင်းတို့ဆိုတာလဲသူ့အတူခုဓာတ်တော်တွေတောင်းမျက်လုံးတော်တွေကျွင်းထားခဲ့တဲ့မထေမြတ်ကြီးတွေလဲရီဆရာတော်ကြီးတို့ဆိုတာလဲပဲဒီတိုင်းပဲသူတို့လဲတကက်ကိုကျင့်ပြီးတော့စာဓာတ်ပေဓာတ်အဲ့လိုတွေနဲ့ကျင့်သွားတဲ့ဆရာတော်ကြီးတွေကိုကကိုနှစ်သက်တဲ့နီလန်လိုက်ရမယ်အစားကိုယူတာလေးကိုသိတာလေးကိုယူပြီးကြံတာတွေကို ပြမှားတယ်ပုတ်ခတ်တယ်စော်ကားတယ်လောက်ကုန်ရင်လဲအာကုစုဖြစ်တတ်ပါတယ်နော် အဲ့ဒါလဲဦးဇင်းတို့တရားအထုတ်တဲ့ဒကာဒကမတွေရဲ့နှုတ်မှာအယံကိုစောင့်တည်ရပါမယ်။တာမန်ယဟန်တဘာကို ပြမားတာတဲ့သီလသမာဓိပညာတရားကျင့်နေတဲ့ယဟန်တဘာပြမားတာပေါ်အကုသို့ကြီးလို့ဦးဇင်းဒီစကားထက်ပြောတာပါနော်။တာမန်ယဟန်တဘာပြမားတာနဲ့တရားပြတရားအထုတ်နေတဲ့ယဟန်တဘာပြမားတာမတူပါဘူး။နော်။အဲ့ဒါကြောင့်မို့ကိုကမပြမားမိအောင်လို့ကိုယ့်ရဲ့သမာဓိလေးဆင့်တက်လာရင်လည်းပဲ တချို့တလဲကဘုန်းကြီးရှင်မခိုးနိုင်တာရှိတယ်ငါတရားထိုင်တယ်ဘုန်းကြီးကတခါမှတရားထိုင်တာမတွေ့ဘူးဆိုပြီးတော့တချို့တလဲကဘုန်းကြီးရှင်မခိုးဘူးနော်မင်းဟာမင်းတရားထိုင်တာပဲလေမင်းဟာဘုန်းကြီးသွားရှင်ခိုးကုသိုလ်ရတာကိုပဲနဲ့မင်းကပြောရတာလေတချို့တလဲဆိုဆုံးမရတယ်နော်အဲ့ဒါကြောင့်မို့အခုလည်းပဲဒီနေ့မေတ္တာနဲ့ဥစဉ်ကပြောခြင်းပါတရားဓမ္မတွေသာသနာကိုးကွယ်တော့เนาะအပွဲတွေအခောက်တွေထမ်းပြီးတော့မပြန်စေခြင်းလွန်းလို့เนาะ သာသနာတော်တွင်မှာတကယ်အနှစ်သာရတရားတွေရစေခြင်းလွန်းလို့ဒီတရားကိုဥစဉ်ဟောခြင်းဖြစ်ပါတယ်ဒါကြောင့်မို့တမာတိလဲရယုံလောက်နဲ့လဲကိုကိုကိုဘဝင်မြင့်ပြီးတော့မသွားပါနဲ့တဲ့တမာတိလဲငါတော့တရားထိုင်လို့နည်းနည်းရပြီဆိုသူများတွေအထင်သေးတယ်ဘုန်းကြီးတွေအထင်သေးတယ်အာငါတရားအထုတဲ့ဘုန်းကြီးကတရားတစ်ခါမှထိုင်တာမတွေ့ဘူးနော်အမျိုးမျိုးအဲ့ဒါမျိုးတွေအထင်သေးကြအမြင်သေးကြနဲ့ဖြစ်ရင်တော့နော် အခောက်ကိုထမ်းပြီးပြန်တဲ့ပုံကိုနဲ့တူပါတယ်တဲ့အနှစ်ရသွားဆိုတာအဲ့ပုံကိုမရသေးဘူးတဲ့နောက်စတုထပုံကိုတဲ့နောက်စတုထပုံကိုကတော့အကိုင်းအခက်ကလည်းအနှစ်မဟုတ်ဘူးသိတယ်အပွေးကလည်းအနှစ်မဟုတ်ဘူးသိတယ်ဒီအခွန်ကြီးတွေကလည်းအနှစ်မဟုတ်ဘူးသိတယ်ဒါပေမဲ့ तू ကဘာကိုအနှစ်ထင်လဲဆိုတော့အဲ့ဒီအနှစ်ကိုဘေးကကာထားတဲ့အသားတွေနော်အဲ့ဒီအခွန်တွေအသားတွေ အဲ့ဒီဟာကြီးကိုတဲ့သူကအနှစ်လို့သွားထင်မြန်ရောတဲ့ထင်ပြီးတော့တခါတဲ့အပွဲတွေခွာတယ်အခောက်တွေခွာတယ်အတွင်းထဲကအဲ့ဒီအသားကြီးကိုယူပြီးတော့ तू ကထမ်းပြီးပြန်သွားတယ်တဲ့အဲ့ဒါ तू အနှစ်ရသလားမရသေးဘူးရသော်ဗျာအဲ့ဒီလိုပဲတဲ့ငါဖျားရဲ့သာသနာတော်တွင်မှာလည်းပဲတန်တရာဝဆင်းရဲကိုလွတ်ချင်းလွန်းလို့ဆိုပြီးတော့ယဟန်ဘုပြုကြတယ်တဲ့ ဂုံတရင်အကျော်သောနောက်ကိုလည်း तू မလိုက်ဘူးတဲ့နော်တိလကိုလည်းလုံချုံအောင်စောင့်ထိန်တယ်တမာတိတွေကိုလည်းပွားတယ်အဲ့ဒီတိလတမာတိတွေလုံချုံလာလို့အားကောင်းလာလို့ရလာတဲ့ဒိဗ္ဗစက္ခုဉာဏ်ကိုသူကအနှစ်လို့ထင်သွားတာအာမထုတ်ပဲရတာတော့မဟုတ်ဘူးတဲ့အဲ့ဒီဒိဗ္ဗစက္ခုဉာဏ်ရသွားလိုက်တဲ့အချိန်မှာ သူ့ကိုယ်သူဘဝင်နေမြင့်သွားတာဟာငါလောကကြီးကိုကြည်နိုင်တယ်နော်ငါတခါတည်းဒီဆက်ကြဝဠာနေဟိုဆက်ကြဝဠာလဲငါကြည်နိုင်တယ်မန်နေဖြစ်တာအရှင်နိုးတော့တာမထေရဆက်ကြဝဠာပေါင်းတထောင်ကိုဒိဗ္ဗစက္ခုညံနဲ့အကုန်ကြည်နိုင်ငါဆက်ကြဝဠာတထောင်ငါဒိဗ္ဗစက္ခုညံနဲ့ငါအကုန်ကြည်နိုင်ပြီဘာဖြစ်လို့ငါယဟန္တာကြတော့မဖြစ်တာလဲဟောအဲ့တော့အရှင်သာရိပုတ္တရာပြောတယ် အဲ့ဒီငါစက်ကြဝဠာတထောင်ကိုကြည်နိုင်တယ်ဆိုတော့အဲ့ဒီမန်ကြီးခံနေတာတဲ့နော်အဲ့ဒီကြမှာအော်မှန်ပါဗျာတပြည့်တော့အဲ့ဒါကိုမန်ဖြစ်နေမှမသိဘူးအခုလည်းပဲငါဒိဗ္ဗစက္ကုညံကိုငါမြင်တယ်ငါကြည်နိုင်တယ်ကိုတော်တို့ငါလိုကြည်နိုင်လို့လားငါလိုသိနိုင်လို့လားဆိုပြီးတော့ကြံတဲ့ပုံကိုယ်တွေကိုသွားပြီးတော့ပြစ်မှားတယ်တဲ့အဲ့ဒီပြစ်မှားစော်ကားပြီးတော့ အဲ့ဒီဒိဗ္ဗစက္ခုညံလေးနဲ့ပဲအဲ့ဒီပုဂ္ဂိုလ်သူ့ကိုယ်သူတင်းတိမ်ရောင်ရဲပြီးဆက်ပြီးတော့ကြင့်မသွားလို့အဲ့ဒီပုဂ္ဂိုလ်ကလည်းအဲ့ဒီအနှစ်ရဲ့ဘေးရန်ထားတဲ့အကာသားတွေကိုခွာယူပြီးတော့ပြန်သွားတဲ့နံပါတ်၄ပုဂ္ဂိုလ်ပါပဲသာသနာတော်တွင်မှာဒိဗ္ဗစက္ခုညံနေရအောင်လုံနိုင်ပါရဲ့တန်းနဲ့မက်ဖို့မရပဲရှော့ဆင်းသွားပြီအခု ရှင်ဒေဝရကအဲ့ဒီအဆင့်ကြီးရောက်သွားတာဒိဗ္ဗဇကုညာညာလဲရတယ်ဒိဗ္ဗသောတနတ်နာကဲ့သို့အဝဲနည်းအကုန်ကြားနိုင်တယ်အိဒီဝိဒတကောမျိုးမျိုးတွေအကုန်ဖန်သင်းနိုင်တယ်အဲ့ဒီဟာတွေပေါ်မှာသူရအောင်လုပ်ခဲ့ပါရဲ့တန်းနဲ့နောက်ဆုံးတော့ရှင်ဒေဝရကအဲ့ဓာကိုနှစ်ထင်ပြီးတော့သူ့ရဲ့တကောတွေအဘိညာဉ်တွေဇန်းတွေအကြာဓာတ်တွေအမြင်ဓာတ်တွေကို အဟုတ်ထင်ပြီးတော့ရှင်ဒေဝရဟာ ဟောအခုတော့သွားပြီမာဝီဒီငရဲမှာဟိုမခန်းနေရချက်သားတော်တဲ့အဲ့ဒီပုဂ္ဂိုလ်၄ယောက်ဒီရုပ်လျော်ခြင်းရှိတယ်တဲ့ဘယ်အထိရုပ်လျော်နိုင်လဲမဟာဝီဒီငရဲအထိအပယ်၄ပုံထိအကုန်ကြသွားစေနိုင်ပါသေးတယ်တဲ့သူတို့ရဲ့ဘဝဟာမခိုင်မြဲသေးဘူးတဲ့ဘာလို့လဲ တော်တော်ယူသွားတာအနှစ်မောက်ဘူးတဲ့ငါဖះသာသနာတော်တွင်မှာအနှစ်တရားတွေရှိပါရဲ့တန်းနဲ့အနှစ်တွေယူမသွားပဲနဲ့အဲ့ဒါအကာတွေယူပြီးပြန်သွားကြတာတဲ့ချက်သားတို့နောက်ဆုံးတစ်ယောက်ပဲတဲ့၅ယောက်မြောက်ပုံကိုကတော့သူက အကိုင်းအခက်ဟာအနှစ်မဟုတ်ဘူးဆိုတာသိတယ်အပွေးတွေဟာအနှစ်မဟုတ်ဘူးဆိုတာသိတယ်အကာတွေ ဟာအနှစ်မော့ဖို့ဆိုတာသိတယ်နောက်တဦးကဟောအတွင်းထဲကအနှစ်ကိုဘေးကရန်ထားတဲ့ဟာတွေကိုကြည့်ပြီးဒါလည်းအနှစ်မဟုတ်ဘူးဆိုတာသိတယ်အဲ့ဒီပုဂ္ဂိုလ်တယောက်ပဲတဲ့အဲ့ဒီအပေါ်က၄မျိုးကိုနော်ဂိုင်းပြာဂိုင်းနာအပွေးတွေအခောက်တွေအကွန်တွေအကုန်ခွာပြီးတော့အတွင်းကအနှစ်သာရကိုရအောင်ယူသွားတဲ့ပုဂ္ဂိုလ်ဆိုတာ သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်သဂရာကံဖြစ်တဲ့ပုဂ္ဂိုလ်အနာကံဖြစ်တဲ့ပုဂ္ဂိုလ်ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီ၄ဦးသောပုဂ္ဂိုလ်မှဒါလျင်ငါဖျားသာသနာတော်တွင်မှာတကယ်အနှစ်သာရကိုရတာတဲ့အဲ့ဒီပုဂ္ဂိုလ်တွေသည်ဘယ်သောခါမှရုပ်လျော်ခြင်းမရှိတော့ဘူးသောတာပန်ကဘယ်တော့မှပုထုဇဉ်ပြန်မဖြစ်တော့ဘူး မဟာသောတာပန်ကြီးသည်သဂရာဂံအဆင့်ကိုပဲတက်တယ်သဂရာဂံကလည်းဘယ်တော့မှ သောတာပန်ပြန်မဆင်းတော့ဘူးသဂရာဂံပုဂ္ဂိုလ်ကလည်းအနာဂံအဆင့်ကိုတက်တယ်အနာဂံပုဂ္ဂိုလ်ကြီးကလည်းရှေ့မှာယဟန္တာပဲဖြစ်တယ်တဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားငါဘုရားသာသနာတော်ထဲမှာ ချက်သားတော်တဲ့တကယ်အနှစ်သာရအနှစ်သာရဆိုတာတခြားမဟုတ်ဘူးအရဟတဖို့ကိုပြောတာ အရဟတဖို့ရသည့်တိုင်အောင်ကျင့်သွားမှသာလျှင်ငါဖះသာသနာတော်တွင်မှာတကက်အနှစ်သာရကိုရရှိတဲ့ပုဂ္ဂိုလ်ရရှိတဲ့ယဟန်ဘယ်တော့မှမဆုတ်လျုပ်တော့တဲ့ယဟန်ဘယ်တော့မှရှော့မကြတော့တဲ့ယဟန်ယဟနာဖြစ်ပြီးနိဗ္ဗာန်ဝင်ဖို့ပဲရှိတော့တယ်ဘယ်တော့မှဒီတန်ត្រာကျင်လျရတယ်ဆိုတာလည်းမရှိတော့ဘယ်ဒုက္ခမှလည်းနောက်ထပ်မရှိတော့ဘူးတဲ့အဲ့ဒီလိုအနှစ်ကို ရှာသွားရမယ်အစား ချက်သားတို့မင်းတို့အနှစ်ကိုမရှာတတ်ရင်တော့အကာတွေထန့်ပြန်ပြီးတော့ဟောအပယ်လေးပုံနဲ့အကြိမ်ကြိမ်ပြန်ကြကြလိမ့်အောင်မယ်အောက်က၄ပါးအောက်ကပုံကို၄ဦးကတော့အဲ့ဒါအပယ်လေးပုံပြန်ကြနိုင်တဲ့ရုပ်လျော့နိုင်တဲ့ပုံကိုပါနောက်ဆုံးတဦးကသာလေတကယ်အနှစ်သာရကို ရတဲ့ပုံကိုတဲ့ကြောင့်မို့ဦးဇင်းတို့ကဒကာတော်မတို့တွေဘာလုပ်ရမှာလဲဒါဆိုရင် ဂုံတရင်ကြော်သားမှုဖရာအမအကြောင်းအမဆိုတဲ့ဒီလောက်နဲ့လည်းမတင်တိမ်နဲ့နော်သီလာလေးကိုလုံခြုံနဲ့ဆိုယုံနဲ့လည်းမတင်တိမ်နဲ့ဒါကောင်းတာတော့ကောင်းတယ်နော်ဒီနာနဲ့တင်ဖရာကမတင်တိမ်စေချင်တာတမာတိလည်းရှိနေတယ်ဆိုယုံလောက်နဲ့လည်းမတင်တိမ်ပါနဲ့ဒိဗ္ဗစက္ခုညာနေရပြီဆိုတော့အဆင့်လောက်လင်းနဲ့လည်းမတင်တိမ်စမ်းပါနဲ့ဒီအဆင့်လေးတွေကဘာမှမဟုတ်သေးဘူးတဲ့ ခဏကျင်ခဏရဒီစင်လေးတွေနော်တမာရီအားကောင်းရင်သူ့အတူကြားတာတွေမြင်လိုက်သူ့အတူရလာတာဘာမှမဟုတ်သေးတဲ့အစင်လေးတွေအဲ့ဒီအစင်လေးခုလောက်လေးကိုကိုကိုကိုအဟုတ်ထင်ပြီးတော့ဒါသွားမယ်ဆိုရင်အဲ့ပုံကိုလေးဦးလုံးကအကာထမ်းပြန်တဲ့ပုံကိုပဲအနှစ်ကိုရအောင်ဘယ်လိုလုပ်မလဲအနှစ်ကိုရအောင်ကတော့ဦးဇင်းတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက တတိပဋ္ဌာန်တရား၄ပါးကိုခြေသားတို့ပွားလိုက်စမ်းပါကာယ అను ပဒနာတတိပဋ္ဌာန်ဝေဒနာ అను ပဒနာတတိပဋ္ဌာန်စိတ်ဓာ అను ပဒနာတတိပဋ္ဌာန်ဓမ္မ అను ပဒနာတတိပဋ္ဌာန်တတိပဋ္ဌာန်တရား၄ပါးကိုသေးသေးချာချာပွားစမ်းပါတဲ့အဲ့ဒီလိုပွားနေတဲ့တရားဓမ္မများအဲ့ဒါအခုသောတာပန်ဖြစ်ဖို့ပဲပွားနေတဲ့တရားဓမ္မတွေက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 ပူဓာတစ်မျိုးအေဓာတစ်မျိုးတောက်နာတစ်မျိုးတင်းနာတစ်မျိုးထုံနာတစ်မျိုးအော်ဒီရုပ်စင်တွေဟာပြောင်းနေပါလားရုပ်သဘောတွေဓာတ်ကြီးလေးပါးရဲ့အဖွဲ့အစည်းဖြစ်တဲ့ဒီရုပ်သဘောတွေသူ့သဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားဒီဖောက်ပြန်ပြောင်းလဲနေတဲ့ဒီသဘောတွေဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့အဲ့ဒီလို ရုပ်အပေါ်မှာဝိပဿနာနဲ့တင်ရှုတော့အဲ့ဒါကာယနုပဒနာတတိပဋ္ဌာန် ခန္ဓာကိုယ်ကာယပေါ်မှာသေးသေးချာချာညံနဲ့ကြည့်ကြည့်ကြည့်ကြည့်ပြီးတော့စစာချင်းကိုလေလေဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်လေလေဝင်နာသည်ထွက်တာသည်မှတ်နေရင်မှတ်နေရင်နဲ့အဲ့ဒီလေဆိုတဲ့ဝါရောတလေးဟာတွန်းတလဲကန်တလဲတွန်းတလဲကန်တလဲနဲ့ပြောင်းလဲပြောင်းလဲနေတဲ့သဘောလေးကိုကြည်ပြီးတော့အော်ဒီလေလေးတွေဟာ ပြောင်းလဲနေတာသူ့သဘောသူတွန်းတလဲကန်တလဲနဲ့ဖြစ်နေရတဲ့ ကြည့်ဩခန္ဓာကြီးတစ်ခုလုံးဒိတ်ကလေးဒိတ်ကလေးရိတ်ကလေးရွာရွာမွားမွားအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောလေးတွေကြည်ကြည်ကြည်ကြည်ကြည်ကြည်ပြီးတော့အော်ရုပ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်နေပါလားပြောင်းလဲနေပါလားဒီဖောက်ပြန်ပြောင်းလဲတဲ့ရုပ်ကကဲငါကိုလားငါကိုလည်းမဟုတ်ဘူးအဲ့ဒါဒိဋ္ဌိခွာတာငါကိုလို့စွဲထားတာငါဥစ္စာလို့စွဲထားတာငါလို့စွဲထားတာသက်ကာယဒိဋ္ဌိအဲ့ဒါရုပ်ပေါ်မှာစွဲတာ ဒီယုတ်ကြီးကိုငါယုတ်ပူတာလဲငါအေးတာလဲငါကြိုက်တာလဲငါဆိုပြီးတော့စွဲထားတာအဲ့ဒီစွဲထားတဲ့ဒိဋ္ဌိကိုခွာပြီးတော့အော်ယုတ်တရားတွေဆိုတာသူသဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားတောင်းတလဲတင်းတလဲပူတလဲအေးတလဲထုံတလဲကျင်တလဲအမျိုးမျိုးပြောင်းလဲနေတဲ့သဘောတွေပဲရှိပါလားလို့ရုပ်ရဲ့သဘောတွေအပေါ်မှာဆင်ញင်သုံးသပ်ပြီးတော့ပွားများပြီးတော့နေမယ်ဆိုရင်ဒကာတော်မတွေကာယအနုပဒနာတတိပဋ္ဌာန်ကိုပွားနေတာ အဲ့ဒီကာယ ानु ပဒနာတတိပဋ္ဌာန်ကိုပွားနေတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီလိုပွားနေရင်တဲ့ကာယ ानु ပဒနာမှာမြတ်စွာဘုရားကဝင်နာတိထွက်တာတိဝင်နာတိထွက်တာတိဒါလည်းကာယ ानु ပဒနာအာနာပါနနော်ကာယ ानु ပဒနာထဲမှာပါတာအဲ့ဒီကနေမှတွန်းတလဲကန်တလဲနဲ့ဝါယောတရရဲ့သဘောလေးတွေတွန်းတလဲကန်တလဲတွေကြည်နေတာကဓကမထံ အဲ့ဒါလဲကာယ ानु ပဒနာအဲ့ဒီကာယ ानु ပဒနာကိုပွားနေတဲ့အချိန်မှာจิตသားတို့မင်းတို့ရဲ့စိတ်တန်တာမှာလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်မနာလိုခြင်းတွေဝန်တော်ခြင်းတွေဆိုတဲ့အကုသိုလ်တရားတွေအကုန်လုံးချုပ်ငြိမ့်နေလို့နိဗ္ဗာန်နိဗ္ဗာန်ဆိုတာจิตသားတို့တဲ့အဲ့ဒီလောဘငြိမ်းရာဒေါသငြိမ်းရာမောဟငြိမ်းရာကိလေသာ အလုံးရဲ့ငြိမ်းရာကိုနိဗ္ဗာန်လို့ခေါ်တာ အခုတရှူတရှိုက်တွင်းမှာမှတ်နေတဲ့အတွင်းမှာကဲဘာမှခက်တာမဟုတ်ဘူးနော်ကိုလှုပ်ဖို့ပဲအရေးကြီးတယ်နော်ကိုကကိုလှုပ်နေရင်နာဒီဝါလဲဝင်နာသည်ထွက်တာသည်အချိန်တိုင်းမှတ်လို့ရတာပဲအလှဲနေရင်နဲ့မှတ်လို့မရဘူးလားရတာပဲထိုင်နေရင်နဲ့လည်းရတယ်လျှောင်းနေရင်နဲ့လည်းရတယ်ကြိုက်တဲ့အချိန်လေးမှာနာဒီဝါလေးတတိကပ်ပြီးတော့ထားရင်ဟောလက်ဖြောက်တေချာတိဂရေတသိန်းလောက်တော့ကုသိုလ်ထုတွေရနေတယ် အော်ဒီတခါလေဝိပဿနာရှုနေရင်လည်းဝိပဿနာကုသိုလ်သမထရှုနေရင်လည်းသမထကုသိုလ်တဲ့ဟောကာယ ानु ပတနာဘောနေရနေတာအဲ့လိုမြန်ရှုမှပြီးတော့ပွားများကြတဲ့ပုံကိုများမှသားလေးကာယ ानु ပတနာကိုရှုနေတော့တစ်ချက်ရှုတိုင်းရှုတိုင်းရှုတိုင်းမှာလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်အဲ့ဒီလောဘဒေါသတွေမောဟတွေ ငြိမ်ပြီးတော့အဲနေတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကအဲ့ဒါအမြိုင်နိဗ္ဗာန်ကိုသုံးဆောင်နေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်ဘုရားရှင်ဘုရောမြတ်ကြီးကနော်ကာယ ानु ဘသနာတတိပဋ္ဌာန်ကိုပွားစေခြင်းလွန်းလို့မြတ်စွာဘုရားကဟောခဲ့တာပေးခဲ့တာအဲ့ဒီကာယ ानु ဘသနာတတိပဋ္ဌာန်ကိုမင်းတို့အမြဲတမ်းပွားနေမယ်ဆိုရင်ဒီယုတ်ကြီးဟာပူရာပေါ်တယ်လည်းငါကိုမဟုတ်ဘူးအေးတာပေါ်တော့လည်းငါကိုမဟုတ်ဘူးကြိုက်တာပေါ်တော့လည်းငါကိုမဟုတ်ဘူးလို့ ဒိဋ္ဌိကိုခွာထားတဲ့ပုဂ္ဂိုလ်ကသာသမီဆွေမျိုးသေးရင်အောငိုစရာလိုသေးလားကိုယ်ခန္ဓာကိုယ်တော်မှာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ရှုထားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးကကြံတဲ့တောကတွေဒေါသတွေဖြစ်เสียလားလေအကုန်ခွာထားနိုင်တယ်နော်ကိုကိုကိုတော်မှာအရန်ဆွဲလိုက်ရင်အဆွဲအားကြီးရင်ကြည်သလောက်ဆင်းရဲဒုက္ခပိုတယ်တဲ့ အစွဲကြီးရင်ကြီးသလောက်ဒုက္ခဖြစ်တာတဲ့သားဆွဲတွေအာကြီးရင်တခါတည်းအိုးသားတွေပေါ်ဆွဲလန်းပြီးတော့မမြင်ရမနေနိုင်တခါတည်းတစ်ခုအမြန်ဖြစ်ပြီဆိုရင်တခါတည်းကိုပါတောင်တရားတယ်ဥပါဒံကြောင့်နော်အဲ့ဒီအစွဲလန်းနဲ့ဥပါဒံနဲ့အကြောင်းမို့ဒါကြောင့်မို့အော်ဟာဒီငါရခန္ဓာကိုယ်ကြီးဟာပူတာလည်းငါကိုမဟုတ်ဘူးအဲ့ဒါလည်းငါကိုမဟုတ်ထုံတာလည်းငါကိုမဟုတ်ကြိုက်တာလည်းငါကိုမဟုတ်ဘူးအော်ဒီခန္ဓာကိုယ်ကြီးပေါ်မှာပေါ်သည်မြတ် ပထဝီတေသောအာဝဝါယောဆိုတဲ့ဓာတ်ကြီး၄ပါးတို့ရဲ့သဘောဒီဩငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ဘာဝိတာဘူလီကတာအကြိမ်ကြိမ်အကြိမ်ကြိမ်နာဥစဉ်တို့ဒကာဓမ္မတွေကိုယ်ခန္ဓာကိုယ်ကိုတတိနဲ့ညာနဲ့သိသိပြီးတော့ပွားနေသမ်းပါအဲ့ဒီလိုများတာကိုယ်ခန္ဓာကိုယ်မှာတတိထားတတိထားပြီးပွားရင်ပွားရင်ပွားရင်နဲ့ဩဒီခန္ဓာကိုယ်ကြီးဟာငါကိုယ်မဟုတ်ပါလားငါဥစ္စာမဟုတ်ပါလား အော်ပထဝီတေသောအာဘောဝါယောဆိုတဲ့ဓာကြီးလေးပါးတွေဟာသူသဘော သူ ဆောင်နေတာပါလားလို့အဲ့ဒီလိုသိလဲသိလိုက်ရောဥစဉ်တို့ဒကာတော်မတွေခန္ဓာကိုယ်ပေါ်မှာတည်ငါအဖြစ်ဒိဋ္ဌိပြုတ်ပြီတည်ငါပြုတ်တယ်ကြာကြာပြုတ်တယ်အပိပြုတ်တော်မဟာသောတာပန်ဒိဋ္ဌိကိုဖြုတ်တာဒိဋ္ဌိပြုတ်မှမဟာသောတာပန်တိမာမှုဒီခန္ဓာကိုယ်ပထဝီဓာတ်တွေတေသောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေဆိုတဲ့ ဒီရုပ်တရားတွေဟာလည်းငါကုံမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့အမှန်မြောင်ရှိရတယ်ခံစားတတ်တဲ့ဝေဒနာတွေကလည်းကောင်းတာလည်းခံစားတော့လည်းခံစားပြတ်တယ်ဆိုတာလည်းခံစားပြတ်တယ်နော်အလယ်လည်းလည်းခံစားပြတ်တယ်ဝေဒနာနုပဒနာရှုခြင်းနဲ့ယောဂီများကစိတ်ထဲမှာကောင်းသဘောဆိုးသဘောတွေခံစားရတာတွေမှန်သမျှခံစားပြက်ခံစားပြက်ခံစားပြက်ပြီးတော့ဝေဒနာရဲ့အပြက်ကိုမြင်အောင်ရှုသမ်းပါဒါဝေဒနာနုပဒနာနဲ့ရှုမဲ့ပုဂ္ဂိုလ်များက စိတ်ဓာနုပဒနာနဲ့ရှုမဲ့ပုဂ္ဂိုလ်များကစိတ်လေတစ်လုံးပေါ်တစ်လုံးသိလောဘဖြစ်ရင်ဖြစ်တဲ့စိတ်လေးကိုတတိထားဒေါသဖြစ်ရင်ဖြစ်တဲ့စိတ်လေးကိုတတိထားမောဟဖြစ်ရင်ဖြစ်တဲ့စိတ်လေးကိုတတိထားပြီးတော့အဲ့ဒီလိုတတိထားတတိထားပြီးတော့စောင့်ဆောင်စောင့်ဆောင်ပြီးတော့ရှုမှတ်နေမယ်ပွားများနေမယ်ဆိုရင်ဟောစိတ်ဓာနုပဒနာခန္ဓာကိုယ်ရဲ့သဘောတရားတွေကိုအော်ဒီသဘောတရားတွေကသူသဘောသူဆောင်နေတာတွေအကုန်လုံးဒုက္ခသစ္စာပဲ ပူတလဲတုံတလဲထုံတလဲကျင်တလဲကြိုက်တလဲမျိုးမျိုးဖောက်ဖောက်ပြန်နေတဲ့သဘောတွေကသူ့တဘာဝပဲအဲ့ဒီတဘာဝတရားတွေဒီဒုက္ခသစ္စာပဲလို့ဒုက္ခသစ္စာတိမြင်အောင်သစ္စာစိုက်အောင်လဲရှုလိုက်ရောဓမ္မာနုပဒနာအဲ့ဒီလိုတတိပဋ္ဌာန်တရား၄ပါးကမိမိကဘယ်ဟာကိုအာတန်တရုံတပိတော်တော့ရုပ်ကိုအာတန်တယ်ဆိုရင်ကာယ ानु ပဒနာကိုရှုပါ တပည့်တော်တော့ဝေဒနာနုပဒနာအာတန်ဝေဒနာကိုရှုပါစိတ်ဓာနုပဒနာကိုအာတန်စိတ်ကိုရှုပါဓမ္မာနုပဒနာအာတန်ဓမ္မာနုပဒနာရှုပါတဲ့အဲ့ဒီလိုသာသနာတော်တွင်မှာရောက်ပြီးတော့သီလအကျင့်လေးနဲ့လည်းတင့်တိမ်မနေဘူးတမာတိဆိုတဲ့ဂုဏ်တော်ပွားခြင်းမေတ္တာပွားခြင်းလောက်နဲ့လည်းတင့်တိမ်မနေဘဲနဲ့ဟောဒီဝိပဿနာတရားတွေကိုပွားနေတဲ့ပုဂ္ဂိုလ်ဒီအဲ့ဒါအနှစ်ကိုရှာနေတဲ့ပုဂ္ဂိုလ်အခွန်နဲ့ခွာနေတာ အခောက်တွေခွာနေတာဂိုင်းပြားဂိုင်းသားတွေခောက်နေတာဘာလို့လဲအတွဲငါအနှစ်ကိုလောခြင်းလို့တဲ့နော်သီလနဲ့လည်းတင့်တယ်မနေဘူးတမာတိနဲ့လည်းတင့်တယ်မနေဘူးဂုံအကြော်သောတွေနဲ့လည်းတင့်တယ်မနေဘူးဖះမဖះတကာနော်ယဟန်တကာယဟန်မကြောင့်တကာကြောင့်မှာဂောဘကဥက္ကရတွေးရမှုဆိုတဲ့ဒီဂုံလေးပကသနာလေးနဲ့တင့်တယ်မနေပဲနဲ့အဲ့ဒီမှာသီလကျင့်တွေကိုကျင့်တယ်တမာတိကျင့်တွေကိုကျင့်တယ်ပညာကျင့်တွေကိုကျင့်တယ် အဲ့ဒီလိုသမထဝိပဿနာပညာအကျင့်နဲ့ကျင့်နေနေတဲ့ပုဂ္ဂိုလ်မှ အနှစ်ကိုရှာနေတဲ့ပုဂ္ဂိုလ်အဲ့မြတ်စွာဘုရားအလိုချင်ဆုံးပုဂ္ဂိုလ်ပဲအနှစ်ကိုရှာနေရင်တော့ तू ကအနှစ်ကို အနှစ်မှသိရင် तू ကရကိုရမှာတဲ့အနှစ်ကိုအနှစ်မှမသိဘဲနဲ့အကိုင်ခက်ကိုထမ်းပြန်သွားတဲ့ပုဂ္ဂိုလ်ကအကိုင်ခက်ကိုအနှစ်လို့ထင်တာဂုံနဲ့ကြော်တော်ခြင်းနဲ့လှလှပါတယ်ပူတော်ထူးခံရတာတွေကိုအဟုတ်ထင်ပြီးတော့သေသွားတာ ဟာငါတော့ဘလို့ဂုံနေနဲ့ပြည့်တယ်ကိုကိုကိုအဲ့ဒါနဲ့ပဲကျင်နာပြီးတော့နော်အဲ့ဒါနဲ့သေသွားတဲ့ပုဂ္ဂိုလ်ကအကိုင်းပြားကိုင်းနာကိုထမ်းပြီးတော့ပြန်သွားတဲ့ပုဂ္ဂိုလ်တဲ့သူ့အတွက်အနှစ်မရအပွေးတွေကိုခွာသွားတဲ့ပုဂ္ဂိုလ်ကလည်းအနှစ်မရဘူးအခွန်တွေခွာသွားတဲ့ပုဂ္ဂိုလ်ကလည်းအနှစ်မရဘူးအသားတွေကိုထောက်ယူသွားတဲ့ပုဂ္ဂိုလ်ကလည်းအနှစ်မရဘူးအဲ့ဒီ၄မျိုးကိုဖယ်ပြီးတော့မှသစ်ပင်ကြီးရဲ့အနှစ်ဆိုတာ အော်အပွဲတွေအခောက်တွေအခွန်တွေအကာတွေအကုန်ခွာပြီးဟောတာရှိတာဒါဒီအနည်းလို့အဲ့ဒီလိုသိအောင်လုပ်ရမယ်အဲ့ဒီလိုသိဖို့ရကဘာလုပ်ရမလဲဟောဒီတတိပဋ္ဌာန်တရား၄ပါးတွေကို ကြိုးစားပြီးတော့ပွားများနေသမှာအထုတ်နေသမှာအဲ့ဒီကြိုးစားပြီးတော့တရားတွေကိုပွားများအထုတ်တဲ့အခါကျစိတ်ဓာတ်တွေကခိုင်းခိုင်လာတာစိတ်ဓာတ်တွေကယင့်လာတဲ့အခါကျတော့ကျေးဦးဇင်းတော်တရားဓမ္မတွေ လောကရန်လေးနဲ့တွေးလိုက်ပြီဆိုရင်အဲ့ပုဂ္ဂိုလ်ကစိတ်တုံလှုပ်သလားမတုံလှုပ်ဘူးလားပြန်သုံးသပ်ကြည့်လောကရန်နဲ့တွေးလို့မရတော့ဘူးတခါတည်းကိုကိုကိုတောင်တတ်သေးခြင်းစိတ်တွေပေါက်တယ်အာဟိုဟာလှုပ်ခြင်းနဲ့ဒီဟာလှုပ်ခြင်းနဲ့အမျိုးမျိုးဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီလောကရန်မခံနိုင်တာလောကရန်မခံနိုင်တာဘာကြောင့်လဲတရားမရှိလို့လာမှာပဲလောကရန်ကြီးကလာမှာဖရာတော်မှာရှောင်လို့မရတယ်လောကရန်ကြီး အဲ့တော့ဥစဉ်တော်လည်းတွေ့မှာပဲတရားဓမ္မတွေလည်းတွေ့မှာပဲဘလို့လောကရန်တွေပဲတွေ့တွေ့တဲ့ဥစဉ်တော်တွေကကိုယ့်ရဲ့စိတ်ကိုကိုတရားနဲ့ကိုကိမ့်ပြီးတော့နေနိုင်အောင်လုပ်ရမယ်အဲ့ဒီလိုများတာတရားတွေကိုဘာဝိတာဘုလိကတာအကြိမ်ကြိမ်ပွားထားကြမယ်ပွားထားကြမယ်ဆိုရင်ဥစဉ်တို့တရားတော်မှတွေစိုးရိမ်ပူဆွဲငိုကြွေးကင်းသည်ကိုစိတ်ဆင်းရဲချုပ်ဆဲနိုင်သည်တဲ့နော် စိုးရိမ်ခြင်းနဲ့ပူဆွဲခြင်းနဲ့ငိုကြွေးခြင်းနဲ့အကုန်လုံးကိုချုပ်သွားစေနိုင်တယ်ဟဲ့တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါပေးမယ်တရားကအဲ့ဒီလိုအည်အသွေးရှိတာအဲ့ဒီလိုအည်ချင်းရှိတဲ့တရားတွေကိုမင်းတို့ပေးမှာလောကကြီးထဲမှာမအိုအောင်လည်းဖះကကယ်လို့မရဘူးမနာအောင်လည်းကယ်လို့မရဘူးမသိအောင်လည်းကယ်လို့မရဘူးအဲ့ဒီကြုံလာမယ်အိုခြင်းဒုက္ခနာခြင်းဒုက္ခသိခြင်းဒုက္ခ စောရရခြင်းပူဆွဲရခြင်းငိုကြွေးရခြင်းဆိုတဲ့အဲ့ဒီဒုက္ခတွေနဲ့ကြုံတဲ့အခါကျတော့စိတ်ကိုတီးတီးလေးထားနိုင်အောင်တော့ငါဖះကပေးနိုင်တယ်ဒါဥစဉ်တို့ဖះပေးနိုင်တဲ့ဓမ္မလက်ဆောင်ပါဒါကြောင့်မို့ဥစဉ်တို့တရားဓမ္မတွေကလည်းပဲဩငါတို့ဟာဖះတော်မှာရှောင်လွဲလို့မရတဲ့လောကရန်တရားတွေနဲ့တနေ့မဟုတ်တနေ့တွေ့ကြရတော့မယ်နော်ဩဒုက္ခတွေလည်းတဖြည်းဖြည်းလာနေပြီနာဒုက္ခတွေလည်းလာနေပြီသေဒုက္ခတွေလည်းနှီးနေပြီ နော်အဲ့ဒီကြမှာမျက်ရည်ဆက်လက်နဲ့စိုးရိမ်ပူဆွေးငိုကြွဲပြီးတော့ကဲကြပါအောင်လို့လုံနေလို့ဘသူမှကဲမှာမဟုတ်ဘူးကိုကိုကိုအာကိုရာဖြစ်အောင်အာထရာဖြစ်အောင်အဲ့ဒီတတိပဋ္ဌာန်တရား၄ပါးတွေကိုလက်ကင်ထားပြီးတော့နေတိုင်းကျင့်ကြပါအဲ့လိုကျင့်ကြမှသာလေဥစဉ်တို့ဒကာဒကမတွေမြတ်စွာဘုရားလိုချင်တဲ့တကယ်အနှစ်ကိုရှာပြီးတော့အနှစ်ကိုရအောင်လုပ်တဲ့လူဖြစ်မှာပါဝိပဿနာမလုပ်ရင်တော့အနှစ်ကိုမရအနှစ်ကိုမရသေးသမျှ ရှင်ဒေဝတာမထေကြီးတို့ကဲ့သို့ဇန်တဲ့ဘိညာဉ်နဲ့တကောတွေရတာတော့မဟုတ်အဝီစီငရဲဆင်းရသေးတယ်နော်ဒါကြောင့်မို့ဥဇဏတော်တရားတော်မှာအပေါင်းတော်ကောင်းတို့တွေကမဟာတာရောပမသုတ်တံဒေသနာတော်မြတ်ကြီးမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒီတရားဒေသနာတော်ကိုနာယူပြီးတော့အော်ငါတို့ဟာဂိုင်းများကိုထမ်းပြီးတော့ပြန်တဲ့ပုံကိုလည်းမဖြစ်အောင်လုပ်ရမယ်အပွဲတွေကိုအခောက်တွေကို အသားတွေကိုထမ်းပြီးပြန်တဲ့ဖြစ်အောင်ပြန်တဲ့ပုံကိုဖြစ်အောင်မလုပ်ဖဲနဲ့တကက်အနှစ်ကိုရအောင်ရှာတဲ့သူတော်စင် သူတော်များဖြစ်အောင် သာသနာတော်ကြီးနဲ့တွေ့တော့မှသာသနာရဲ့အစီအနှစ်တွေဖြစ်တဲ့သမထလုံးဝိပဿနာလုံးတွေကိုနေစဉ်နေတိုင်းပြုလုပ်နိုင်ကြပါသေးတယ်သာသနာတော်တွင်မှာရယူသင်ရယူတိုက်တဲ့အနှစ်သာရဝိပဿနာတရားနဲ့ သောတာပန်သဂရကံအနာကံယဟန္တာဆိုတဲ့အစစ်နဲ့တစ်စစ်နဲ့တစ်စစ်မြင့်တဲ့မြင့်အောင်ရင့်တဲ့ရင်အောင်ကျင်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာတိသာတိသာတိပါဖျား